ဒီနေ့က2022ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့ညနေပိုင်းသဘောတရားရေအပိုင်း319သဘောတရားရေအပိုင်းသင်္ချာပုချခြင်းမှာတောချကျင်လမြပဒံပိုင်း58ဝိပါကပစ္စယောပိုင်း1ရဝိပါကပစ္စယောဆက်လက်လေ့လာကြမယ်နော်နေ့ကဝိပါကပစ္စည်းကြောင့်ပြောခဲ့တယ်ဒီနေ့ဒီဝိပါပစ္စည်း အတိပဲလေးတစ်မျိုးပြောမှာနော်ဝိပါကဆိုတာကမနေ့ကဘုရင်တို့ဗာပြောခဲ့လဲဆိုဝိပါကနဲ့ပတ်သက်ပြီးတော့ဗာလေးလေးထုံလို့ပြောခဲ့တယ်ပေါ့နော်အဲဒီဟာလေးနဲ့အခြေခံကြည့်ပြီးအခုဒီမှာအောင်မတွေ့ပါဘူးဝိဝိပါကဘာဝသမပါဏနာအာရိဘဓမ္မနာ မေတ္တံဒီဝစနံအဲ့ဒါလေးကြည်ပြီးတော့ဝိဘကဆိုရှင်းချက်ခြင်းမဲ့ခြင်းပေါ့ဝိဘကတရာကရှင်းချက်ခြင်းမဲ့ခြင်းဆိုတဲ့အတိပဲရှိပါအဲ့ဒါကိုအကျိုးတရားအနေနဲ့မြန်မာပြန်ကြတော့မဲ့ရင်သွားတဲ့တတိများပေါ့တော့နောက်ထပ်ထပ်ပြီးတော့လှုပ်ရှားမရှိတော့အာစွန်ကုန်သွားတယ်အကြောင်းကြပြပါတာကင်းပြီးငြိမ်သက်တယ်လို့ပဲ ဒီတိမ်မွေ့ငြိမ်သက်တဲ့အကျိုးဝဲစိတ်36ပါးဒီတရားတွေဟာဝိပါကပစ္စည်းတရားတွေဒီတရားတွေဘုသူတဏ္ဍာမှာဖြစ်ဖြစ်သူကဝိဘက်ဖြစ်နေရင်ကိုယ်မူရာရောနှုတ်မူရာရောစိတ်မူရာအကုန်လုံးပေါ့အဲ့ဒီဖြစ်စေဖို့အတွက် လုံလပြပါဒကင်းပြီးငြိမ်သက်တဲ့တရားတွေဖြစ်ပါ အဲကြောင့်ဝိပဿစိတ်နဲ့တူသူကစေတသိက်ဝိပဿစိတ်က36ပါးရှိတာပေါ့အေးဒါတွေကတော့ကိုသိညိုသိမ့်ပြီးတော့နားလဲပါတယ်အကုဒရဝိဘက9ပါးကုဒရဝိစေက10ပါးမာဝိစေက10ပါးပေါ့ရူပအရူပဆိုရမကောဝိဘက9ပါးလောက်ကုဒရဖိုလ်စိတ်ဝိဘစိတ်၄ပါးအလုံး36ပါးရှိတယ်ဒီဝိဘစိတ်36ပါးမှာ ဝိပဿစိတ်ဖြင့်စေတသိက်ကဖြစ်တော့ဒီ36ပါးလုံးဆိုရင်စေတသိက်က38ပါးအတူဖြစ်တော့အဲဒီဝိပဿစိတ်ဒီပါဠိတော်ကြည်လိုက်အဲ့ဒါလေးကိုကြည်ပြီးဘုရားဟောတယ်နော်ဒီဟာတွေကိုဝိပဿစိတ်36ပါးစေတသိက်38ပါးကိုခန္ဓာဖွဲ့ရင်ဝိညာဝိညာခန္ဓာပေါ့အဲဒီထဲမှာသင်ညာစေတသိက်38ပါးထဲမှာဝိညာစေတသိက်ဝိညာခန္ဓာဖွဲ့ တင်ညာစေတသိက်ကတင်ညာခန္ဓာဉာဏ်နဲ့စေတသာသင်္ခါရခန္ဓာဝိဘက်စေ36ကဝိညာဉ်နဲ့ခန္ဓာအဲ့ဒါနာခန္ဓာ၄ပါးပဲ။ကြောင့်ဘုရားရှင်ကပါဟောတာဝိပါကစတ္တာရော ခန္ဓာအရူပိနောဝိဘက်ဖြစ်တဲ့နာခန္ဓာ၄ပါးဟာအရူပိနောနာကိုပြောတာနာခန္ဓာ၄ပါးပါဠိပါအဲ့ဒီဟောပါ။ ဝိပါကစတ္တာရောခန္ဓာအရူပိနောအဲ့ဒီတိုင်အောင်သွားမယ်နော်နာခန္ဓာ၄ပါးအာအဉ္ဉမဉ္ဉဒါတပုတ်ဝိပါကပစ္စေနာပစ္စယောပါဠိလေးလည်းမှောင်ပေါ့လေအကြောင်းကျိုးမှောင်လည်းရွတ်တပစ္စည်းပေါ့တချို့じゃနားထောင်လို့တာကောင်းဒီရုပ်ဖတ်မှုတွေကတော်တော်လေးလွဲနေတနည်းဘုန်းကြီးတို့ ထိုင်ကြောင်းမှာသွားရန်ခံပြီးခဲ့တော့အဲလိုတွေသူတို့ရဲ့ရည်ကျင်းမှုက ကမောရီကိုဘုန်းကြီးတို့မောရီလိုတေချာလေးလာမထားတော့ကမောရုပ်ဖတ်တာတော့တရကုံရုပ်ဖတ်တဲ့ခါကျအတန်10မျိုးနဲ့ဖတ်တော့အဲ့ဒါကြမှာကိုရင်ဖြစ်ယံဖြစ်တော့အဲ့ဒါအင်းမဟုတ်ပါဘူးသူတို့ဒီဟာတွေကတော့အထူးမြင်မှာတော့ဒါကြောင့်စတင်ရတယ်နော်အတင်တဲ့ခါ ဒါလိုစာသင်ထားမှာပဲတရားဘယ်ပါဠိကဘယ်လိုပြောရမလဲဆိုတာသိမသင်ထားရင်မသိဘူးသူတို့ဒီမှာဟုတ်ပါဘူးဘုန်းကြီးတို့နိုင်ငံမှာလည်းတောရဒေသတွေပညာရှိချင်းမရှိတဲ့ပုံကိုယ်တွေရုပ်ပိုင်းအဲ့ဒီလိုတွေဖြစ်တာဒါကြောင့်ဒီရုပ်ဖောက်နေတဲ့ပတ်သက်ပြီးတော့ရှင်းတော့ကဘုန်းကြီးတို့တော့မပြပါဘူးဆရာတော်ဦးရန်ကုန်းဆိုမန္တလေးဖျားကြီးတိုင်းမှာနာမည်ကြီးဆရာတော်ကြီးစာချနာမည်ကြီးဆရာတော်ကြီးရှိတယ် ကိုရောငယ်လေးဒီရန်ငယ်လေးတွေတောကနေရန်ဖြစ်လာပြီသူကအမရရန်မဖြစ်ဘူးလို့ယူဆတဲ့အတွက်သူကပြန်ပြန်ပြီးတော့ရန်ခံပြီးတဲ့အနေထားရှိတကယ်ပညာတတ်တဲ့ပုဂ္ဂိုလ်စာပေတွေစနစ်တကျသင်တဲ့ပုဂ္ဂိုလ်များကြတော့သူအာရဖို့မမြင်ဘူးအဲတခြားလဲလေးလာဘူးတာမဟုတ်ဘူး ဇာလည်းမတင်ဘူးဆိုအာစီယဝါဒနဲ့ရန်ဖတ်ကြတာရွတ်ကြတာနော်ရိုးရဆင်လာရွတ်ကြတာများတော့အဲ့ဒီမှာဘုန်းကြီးတို့ကမ္မဝါအဆိုထားပြီးသူတို့ဒီထိုင်ဆရာတော်တစ်ပါးကနေပြီးတော့ပေးတော့၅ပါးသီလပေးတဲ့နေရာစာပြီးအများကြီးလွဲတယ်နော်အဲကြောင့်ဒီမှာပါ၅ပါးသီလခံရတဲ့ခံမလေးတိုင်းမယ်ပါဠိတွေပိဋကဖြစ်အောင်ဆရာသမားတွေကရှေ့ရချပြီးအဲ့တိုင်းလိုက်ချုပ်ဆရာတွေဆိုရင်တော့ အဲ့လိုမျိုးမလိုက်တိုင်းဆူတာငေါက်တာတွေဖြစ်ကုန်ဥမာအာရိနာဒါနာဆိုဘုန်းကြီးကနှုတ်ကြိုးနေအဲ့မှာဆရာသမားတွေအာဒေဟိနာဒါနာအဲ့လိုမျိုးလေးလိုက်လိုက်ဆိုအဲ့မှာတိုင်းဘုန်းကြီးအာချလိုက်လဲဆိုလို့တော့ကောင်းတော့ဗောလေသူတို့ကဘလို့ဖြတ်လိုက်တယ်ဘာနာတိပါတာဝေရမဏိအဲ့ဒီတောင်ဖြတ်တယ်ပြီးတော့မှသိခါဗရံသမာရိယအကုန်လုံးသူက ပါဏာတိပါတာကတပုတ်ဗျဝေဒနုဝေဒမဏိနဲ့သိက္ခာပဒံကတွေ့ရတယ်ဝေဒမဏိသိက္ခာပဒံတပုတ်ဗျပြီးတော့တမာရိယမြတ်တပုတ်ဒါပေမဲ့ထိုင်းရဲ့ရင်ကျမှုကဘယ်သူဆိုဆိုအဲ့ဒီလိုပဲသွားပါတယ်အဲ့ဆရာတော်မှမဟုတ်ပါဘူးသူကလို့သွားဆိုကောင်းပါဏာတိပါတာဝေဒမဏိပြီးတော့မှသိက္ခာအဲ့ဒီအောက်ကသိက္ခာဘုဒ္ဓေလိုက်သွားတယ်အဲ့တိုင်းသွားတယ်အာရိနာဒါနာဝေရမဏိဝေရမဏိနဲ့တော်တော်တွေ့တယ်ကာမေတုမိစ္ဆာစာရဝေရမဏိ ဝေရမဏိပေါ့အဲ့လိုတွေးရမှာမဟုတ်ဘူးအဲ့ဒါဆိုရင်ဒိဗေကဘယ်လိုမှကိုဆက်ဆက်လို့မရဘူးနော်အခုလည်းဒီတိုင်းပါပဲပါဠိယုတ်ပတ္တလေးတွေသင်ကြားထားပြီဆိုမှန်မှန်ကန်ကန်ရွတ်တောင်းတော့တတိထားတော့မဟုတ်ဘူးဟိုဆိုကောင်းမှုရွတ်တောင်းမဟုတ်ဘူးနော်ဒါလေးတွေတရားကျင့်တဲ့ကထောက်ကိုပြောအကျိုးကြောင့်꿰ဖို့ပဋ္ဌာန်းဆိုတာအကျိုးကြောင့်ဆက်ဆက်ဟောတဲ့တရားတွေ ဝိပါကသတ္တာရောခန္ဓာအရူပိနောဒီတရားတွေအဲ့ဒီတရားတွေမှာအချင်းချင်းခန္ဓာတစ်ပါးနောက်ကြပြောမယ်လေဆုံးသကြတော့ဒီမှာဒီနေရာမှာတော့ပစ္စယနေတာကြတော့သိမရှင်းပညာဝါဒလိုပါကြဒါရှင်းရှင်းလင်းလင်းဟောတာခန္ဓာတစ်ပါးခန္ဓာ၃ပါးကိုခန္ဓာနှစ်ပါးခန္ဓာနှစ်ပါးကိုခန္ဓာတစ်ပါးခန္ဓာ၃ပါးကိုအဲဒီလိုရှင်းရှင်းလင်းလင်းဟောတာ ကျတော့ပို့ပြီးတော့နားလည်လိုက်မယ်သဘောပေါက်လိုက်မယ်နော်ခုတော့ဒီတိုင်းမှတ်ထားမယ်နော်ပါဠိလေးကြွယ်အောင်ယုတ္တပစီဒါလေးပြောချင်တာပေါ့နော်ဒီတော့ဒီဝိဘတ်နာမခန္ဓာလေးပါကျန်တာတွေပြောတာမဟုတ်ဘူးနော်ဝိဘတ်စီ36ပါစိတ္တိ38ပါတော့ခန္ဓာဝေဒနာခန္ဓာလေးပါဖြစ်သွားတယ်အဲ့ဒီနာခန္ဓာလေးပါဝိညာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာဒီခန္ဓာလေးပါအချင်းညာ၎င်းသူနဲ့အတူနော် စိတ်ဖြစ်နောက်ကစိတ်တစားယုတ်တို့ကာမစားယုတ်တွေလည်းဖြစ်တာဟုတ်ရဲ့ဒီမှာတော့မပါဘူးပေါ့နော်ဝိပါပစ္စယနေတာမပါဘူးဒီဟောဒီပညာဝါဒတွေကြပါတယ်ဒီမှာစေတသမုဒ္ဒါနိစ္စစေတသမုဒ္ဒါနိစ္စရူပနာစိတ်ဖြင့်စေစားယုတ်တွေဖြစ်တယ်လေဘုန်းကြီးတို့ဒီဝိဘတ်စိတ်ဆိုတာပရိသန်နေစိတ်တော့မနေ့ကပြောခဲ့ပြီနော်ပရိသန်နေဝိထီချင်းဟိုဘက်ဘဝဘုန်းကြီးတို့သိလာပြီဒီဘက်ဘဝရောက်ပြီ ပရိသန္တိတရားနဲ့ပြိုင်တယ်ပရိသန္တိစိတ်ဖြစ်တာနဲ့ပြိုင်တယ်ပရိသန္တိကဥပတိပင်ရှိတာကိုဥပခိုက်တံကမ္မဇာယုတ်ဖြစ်မယ်။ဟောထိခိုက်တံမုဒ္ဒဇာယုတ်ဖြစ်မယ်။ပရိသန္တိစိတ်ပြပါပြဘဝင်ဘဝင်စိတ်တွေပေါ့။ဘဝင်စိတ်တွေဆိုတော့ဝိပဿစိတ်တွေပဲ။နော်အဲ့ဒီမှာစေစားယုတ်တွေစဖြစ်တယ်။ပရိသန္တိစိတ်ရဲ့ဥပခိုက်တံတာပရိသန္တိခါပေါ့ပြေဓမာလို့နော်။ ပဋိသန္ဓေစိတ်ရဲ့ထီကာလနဲ့မသိမချင်းကာလကိုဒါဗုဒ္ဓခါခေါ်တယ်အဲ့ဒီချိန်ဗုဒ္ဓခါကိုပထမဝင်ဥပတဲ့ဥပဖြစ်တဲ့ချိန်ကစပြီးပဋိသန္ဓေစိတ်ဘဝင်15ချက်16ချက်အဲ့ဒီချိန်ကဒါစပြီးစိတ်စားရုပ်တွေဖြစ်တော့ဖြစ်စဉ်ရာကြည့်ရင်ကိုကဒါတွေကဝေပြီးတော့မှသင်လိုက်ရင်ဝေရှိတွေလေးလာရင်ပါနေတာပဲနော်ဘာဖြစ်လို့ဒီလိုဟောလဲဆိုတော့နောက်ကြပြောပြမယ်ပေါ့လောလောဆယ်တော့ဒါလေးမှတ်ထား ဒါကြောင့်ဒီမှာကျတော့အကုန်ရေးထားတော့ဒီဝိဘတ်36စေတသိက်38ပါးကိုခန္ဓာဖွဲ့ရင်ဒါနာခန္ဓာ၄ပါးပြဒီခန္ဓာနာခန္ဓာ၄ပါးကနာခန္ဓာတစ်ပါးကဈာန်နာခန္ဓာ၃ပါးကိုနော်နှစ်ပါးဖြစ်မယ်ဆိုရင်ဈာန်နှစ်ပါးကိုတစ်ပါးသုံးပါးဖြစ်မယ်ဈာန်တစ်ပါးကိုသူအဲ့လိုအဲ့ဒါနဲ့တူဒီစိတ်ဖြစ်တော့နောက်ကစိတ်စားယုတ်တွေကံစားယုတ်တွေကလည်းဖြစ်တယ်စိတ်တသမုဒ္ဒါနဲ့နေရာရူပနာတာဗုဒ္ဓိခါကိုယူရည်ရွယ်တယ်နော် နော်အဲဒီမှာတော့ပုဒိပုဒိယံဘာညာပုဒိဒါမျိုးထက်မတော့ဒါမျိုးပရိသန္တိခါကျအောက်မှာရေးတာပရိသန္တိခဏိတိတအဲ့ဒီကျတော့ပြောတယ်နော်အဲ့တော့အဲ့ဒါမျိုးကိုကဒါကြတော့ဒီသိညိုနားလေထားတယ်ဝီထီကိုနော်အော်ဒါပဲချင်းကိုရည်ရွယ်ပြီးဘုရားဟောတာဘုန်းကြီးတို့ကလေးတွေကြအဲ့ဒီလိုသင်ရတာပေါ့နော်မလေးနားလေထားဒီတော့ဒီမှာတော့တူတူတန်းပြောလိုက်တာပေါ့နော်အဲဒီဝိဘက် စိတ်စေတသိက်နာခန္ဓာလေးပါချင်းချင်းလဲဝိပါကတတ္တိဖြင့်ခြေစုပြုတယ်မြင်းနေပြီးတော့ဒီစိတ်ဖြင့်စေတစာယောကမ္မစာဒါပေါင်းရည်တာပုဒ္ဓိကာမှာစေတစာယောဖြစ်မယ်ပရိဒဏေကာမှာကာမစာယောနော်ဒီဝိပဿစိတ်တရားနဲ့ကာမစာယောစေတစာယောဖြစ်တဲ့အတွက်ဒါဘာတတ္တိဖြင့်ခြေစုပြုလဲဝိပါကတတ္တိဖြင့်ခြေစုပြုတယ်ဒီလိုစိတ်ထဲမှာဆွဲအောင်မှတ်တယ်နော်ဒီမှာတော့ဒီလောက်ဒီကျဲကျဲပြန့်ပြန့်မပါဘူးဒါကြောင့်မို့ ပညာဝါဒတွေဟောပါအကုန်ပြောရတယ်တရားတွေပါသင်တဲ့ခါကျဟိုလိုဆိုရင်နားမလည်နဲ့နော်ကဲအောက်ကိုဆက်ကြည့်မယ်ပြောလို့ရင်ဟာဒီမှာနော်ဒီထိုဘစိတ်စေတသိက်နံတရားတို့တွင်တဘာဝသည်ညင်သက်စွာဖြစ်လျင်မိမိနဲ့တူဖြစ်ဖြစ်ဉာဏ်နဲ့စေစေတသိက်ယုတ်တရားတို့လည်းညင်သက်စွာ ဖြစ်စဉ်ကျေစုပြု၏ဒါမဏိယပြောခဲ့ပြီနော်ဒီဝိဘာကရဲ့သဘောအဓိပ္ပာယ်ကိုဒါမဏိယ ထိုင်လျာပြောခဲ့ပြီ သူဟာဝိပါကရဲ့သဘောတိပဲကနိရုဒ္ဓဟာတန္တဘာဝယဥပါကရကောဒီပါဠိလေးနဲ့ထောက်ပြီးပြောခဲ့တော့သူကလှုပ်ရှားမှုမရှိဘူးအထုတ်မှုမရှိဘူးငြိမ်သက်နေတယ်ဒါကိုပြန်ပြောတော့ဒီဟာတွေကအဲ့ဒီပါဠိတော့ကြည်ပြီးတော့ပြောကြဆိုကြနိရုဒ္ဓဟာကြည်ပြီးတော့အထုတ်မှုမရှိဘူးအထုတ်ခြင်းမရှိ တန်တဘာဝရကြည်ပြီးတော့ငြိမ်သက်နေတယ်ဒီတရားတွေငြိမ်သက်တည်းအဖြစ်ဖြင့်ခြေစုပြု၏နော်ပြီးတော့ဒီဝိပဿစိတ်လေးဝိပဿစိတ်ဖြစ်เสียတော့ဝိဝိပဿစိတ်ဖြစ် ရင်စိတ်စားယောဂဖြစ်တော့ခုနကပထမဆုံးဘာဖြစ်မလဲပရိသန်နေစိတ်အရင်ဘဝဘုန်းကြီးတို့တေးလာဒီဘဝပရိသန်နေတည်တယ်ဒီတဲ့ချိန်မှာဟုတ်လားပရိသန်နေစိတ်ဥပခိုက်တာမှာကာမစာယုတ်ဖြစ်မယ် ထိခိုက်တာမှာဥဒ္ဒဇာရောဖြစ်မယ်ဥပတိပင်ပြက်နောက်ပြီးတော့ဘဝင်15ချက်16ချက်ပထမဘဝင်ရောဥပခိုက်တာမှာအဲ့မှာစေစားရောက်တွေဖြစ်ပြီအဲ့ဒါကိုပြောချင်တာနော်အဲ့ဒီဘဝင်စိတ်ဆိုတော့ဝိဘတ်စိတ်ပဲအဲ့ဒီစိတ်တွေကနေစေစားရောက်ကိုဖြစ်စေတယ်ဒီစေစားရောက်ကိုဘာဖြစ်စေဘာတတ္တိနဲ့ကြောင့်ဝိပါကတတ္တိဖြစ်ခြေစုပြုတာပရိသန္တိခါဆိုတော့ပရိသန္တိတီးနေတဲ့ခိုက်တာပေါ့နော်ဒါပရိသန္တိဝီထီကိုလှမ်းမြောက်ကြည့် ပရိသန္တိခါကြတော့ပရိသန္တိဇယဥပခိုက်တာမှာကံစားရုပ်ဖြစ်မယ်ထိခိုက်ထိခိုက်တာမှာဘာဖြစ်မလဲစိတ်ဒဇာယဥဒဇာယုဖြစ်မယ်ဒီတော့ပရိသန္တိကပရိသန္တိစိတ်ဆိုတော့ဝိဘစိတ်နဲ့အတူကမ္မဇာယုတ်တွေဖြစ်တယ်ဒီပရိသန္တိစိတ်နဲ့ဒီကမ္မဇာယုတ်တွေကြောင့်ဘုန်းကြီးတို့သာဇာတာပြည်စီနေတဲ့ဉာဏ်မြတ်နေတဲ့ပြည်စီအပြညာနာနာခြေစုပြုတယ်အဲဒီတော့ပြောအထူးပဲဒါတွေပဲထပ်တာပြီးဘုရားဟောနော် ဒီလိုမှတ်ထားမယ်နော်အောက်ကိုဆက်ကြည့်မယ်နော်ဒီမှာကြည့်လိုက်ပေါ့အဲ့ဒီမှာသူတို့ဒီမှာပြောခဲ့တဲ့ဟာလေးပေါ့နော်ဒီဝိဘတ်စိတ်တွေကဒီမှာဆိုဒီပြောလို့ရင်မှာခုနကဒီတွေ့ပြတဲ့ဝိဘတ်တရကျေစုပြပြန်နေဒီဝိဘတ်စိတ်စေနံပြတော့တဘာဝငြိမ်သက်စွာဖြစ်နေရင်တူနဲ့တူဖြစ်တယ်ဝိဘတ်စိတ်ကငြိမ်သက်စွာဖြစ်နေဉာဏ်နဲ့တူဉာဏ်နဲ့စိတ်စေတရားလည်းငြိမ်သက်စွာဖြစ်တယ်ယုတ်တရားလည်းငြိမ်သက်စွာဖြစ်တယ် အထုတ်ခြင်းမဖြစ်ဘဲနဲ့ငြိမ်သက်စွာဖြစ်တယ်ပေါ့အဲ့မှာဘုန်းကြီးတို့ပါဠိတွေဥမာပေးတာလဲကြည်လိုက်ပေါ့လုံးလပြဝရကင်းလေရခုနတာဟာနိရုဒ္ဓဟာကြည်ပြီးတော့ပြောတာဘုန်းကြီးတို့လူတူတယောက်ပေါ့နော်ဘာမှမလုပ်ခနဲ့ငြိမ်ငြိမ်သက်သက်လေးဘာမှမလုပ်ခနဲ့အေးစိငြိမ်သက်သက်နေရတဲ့ပုံကိုတယောက်သူနဲ့နေထိုင်တဲ့ပုံကိုလည်းသူလိုပဲအေးစိစိငြိမ်သက်သက်နေဖို့စီမံပေါ့ သူသဖြင့်တရားထုတ်တဲ့ပုဂ္ဂိုလ်မျိုးပေါ့တရားထုတ်တဲ့ပုဂ္ဂိုလ်ကြသူကလည်းနဲ့အေးစစ်စစ်ငြိမ်သက်ပြီးနေရတယ်ဘာမှလှုပ်ရှားမှုလှုပ်ရှားသည့်တိုင်တော့မှဖြည်းဖြည်းချင်းလှုပ်ရှားတော့လှုပ်ရှားမှုကငြိမ်သက်တာနေနေကိုယ်ကိုယ်နဲ့အဲ့လိုနေကိုယ်နဲ့အတူကျင့်မဲ့ပုဂ္ဂိုလ်တွေဒီလိုအေးစိတ်ငြိမ်သက်နေတောင်စီမံတာပေါ့နော်ခါဒီလေဘုန်းကြီးတို့ဒီမှာလည်းမထူပါဘူးကိုကပရောငယ်လေးတွေအတူတူနေကြပြီသူတို့တွေစုညံမှုဖြစ်မှာဆိုလို့ ဟဲ့တယ်လိုင်းလည်းသူတို့ကနေအခါတော့ဘုန်းကြီးဒီချိန်တော့တရားထိုင်လိုက်ဦးမယ်တရားရှုမှတ်လိုက်ဦးမယ်ဒီလိုပြောလိုက်သူတို့သိတော့သူတို့လည်းတိတ်တိတ်ဆိတ်ဆိတ်နေကြတော့ဟဲ့တယ်လိုင်းလည်းသူတို့ကနေပြောသွားအဲ့ဒီလိုပါပဲတဲ့တရားတွေပါကိုကိုယ်တိုင်ကဖြာပရာကိငြိမ်သက်စွာ ဖြစ်ပြီးအတုဖြစ်ပဲတရားတွေကိုလည်းဖြာပရာငြိမ်သက်စွာဖြာပရာကိငြိမ်သက်စွာဖြစ်ဖို့အတွက်ကျေစုပြုတဲ့တတ္တိဟာဝိပါကပစ္စယတတ္တိလို့ ခေါ်ပါတယ်လို့ဒါကိုဖြေရှင်းတယ်ပေါ့နော်အောက်ဆက်ကြည့်မယ်ယောဂလေးကတော့ဘုန်းကြီးတို့ဒီဆရာတော်ကြီးတွေရေးတဲ့ဟာလေးတွေနော်ဝိပါဝိပါကပစ္စည်းသဘောကိုဖော်ပြရနိုင်ဆိုပြီးတော့ဒီဒီ24ပစ္စည်းဘုရားရှိခိုးလေးရှိတယ်ပေါ့နော်အဲ့ဒီ24ပစ္စည်းကဘုရားရှိခိုးလေးဝိပါကပစ္စည်းရောအဲ့ဒီဟာလေးပြောခြင်းအဲ့ဒီဟာလေးပြခြင်းနဲ့အဲ့ဒီဟာလေးကိုပြောခြင်းတာ ဝိပါကပစ္စည်းရောချမ်းရိပ်နာနေသုံးလေးပြေတို့မကွေဖြစ်လာသာစအာမျိုးရှိပါတွင်အာရင်ချီပန်းငြိမ်းချမ်းစေလျက်ငြိမ်သက်ခြင်းဟူသောဝိပါကတတ္တိတို့ဖြင့်ခြေစုပြုခြင်းလက္ခဏာရည်ရောဝိဘနာမခန္ဓာဟူသောဝိပါကပစ္စည်းတရား၎င်းဒီဒါကတော့ဣဒုတောင်ဆရာတော်ကြီးပေါ့နော်သူကတော့ မိဘကပစ္စည်းနဲ့ပတ်သက်ပြီးတော့ချမ်းရိပ်နားနေသွန်းလေပြီးသူမကွေဖြစ်လာသားစားဒီလိုဥမာပေးတာတော့ကျန်တော့ဝိဘဝပစ္စည်းဘောခေါ်တဲ့အခါမှာဆရာတော်ဘုရားကြီးကဘယ်လိုအေးချမ်းသောနေရာအေးချမ်းချမ်းအေးတဲ့အရာအရေးထဲပေါ့နော်အရာထဲဖြစ်နေဟမ်ဒီဒီဘက်ကချမ်းအေးသောလေသည်အေးချမ်းသည့်အရေးထဲ၌နော်နေသူဟာ ဟိုကိုကအေးချမ်းတော့လေလေးတိုက်လာပြီကိုကလည်းသစ်ပင်ရိပ်ပုံအေးချမ်းနေတဲ့အရိပ်ထဲမှာနေတဲ့ပုံကအေးချမ်းခြင်းကကျေစုပြုတကယ်တော့ဆိုရမျိုးနော်အေးချမ်းနေသည့်အရိပ်ပေါ့နောက်ကအရာထဲနိုင်ဖြစ်တာဒီရာကောက်ပေါ်မှာလုံးကြီးတင်းတင်းတင်းနေချမ်းရအေးချမ်းဒီလိုပါအေးချမ်းတော့လေသည်အေးချမ်းသည့်အရိပ်ထဲ၌နေသူနေသောသူအား ဒါမှနဲ့ရှေ့ရပြင်စရာမလိုအရေးကလုံးကြီးတွေနေထဲမယ်ချမ်းအေးစေခြင်းကကျေးဇူးပြုတဲ့ကဲတော့ဒါဥမာပေးတယ်နော်အဲ့ဒီဥပမာကိုဟုတ်လားတကယ်တကယ်ကြတော့အဲ့ဒီဥပမာနဲ့ဒီရဲ့သဘောကမကိုက်ဘူးပေါ့ဗျာအဲ့ဒီဒီဝိပါကရဲ့ပစ္စည်းအတ္တတိကချမ်းအေးတဲ့သဘောကိုမဆောင်မဲနဲ့သူကပါလေမနည်းရပြောနိရုဒ္ဓဟာနော် လှုပ်ရှားမှုကဲနေတယ်ဒါမျိုးပြောတော့ပုံမူရာနှုတ်မြစိတ်တိုင်းဖြာဝရလှုပ်ရှားမှုနိရောဓဟဒီပါဠိလေးကြီးပြီးတော့တန်တဘာဝငြိမ်သက်တဲ့သဘောဆောင်နေအဲ့လိုပြောထားတာဟုတ်နော်အဲ့ဒီပါဠိလေးနဲ့ကြိုက်ကြည့်ပေါ့အဲ့ဒီဟာလေးနဲ့ကြည့်လိုက်တဲ့အခါကျတော့ခုနပြောထားတဲ့ဥမာလေးကမကြိုက်ဘူးပေါ့အဲဝိဘကတတ္တိကပြီးတော့ဘာပြောနေလဲ အေးချမ်းအေးတဲ့သဘောမဆောင်ဘူးဗျသူကပါလေနိရုဒ္ဓဟာဒီပါဠိလေးကြည့်ရင် ကိုယ်မူရာနှုတ်မူရာစိတ်မူရာတွေအထုတ်မှုပြပါတာကင်းနေတယ်တန်တာဘဝငြိမ့်သက်ခြင်းသဘောကင်းပြီးတော့ငြိမ့်သက်ခြင်းသဘောဆောင်တဲ့တွင်ဆောစောကပြောတဲ့ဥပမာဟာဝိဘကပစ္စည်းတတ္တိနဲ့မကန့်ညီသလို ဖြစ်နေတာပေါ့ဗျာအဲ့ဒီဥပမာတဲ့ဆောစောကပြောခဲ့တဲ့နော် အေးဆေးငြိမ်သက်စွာနေတတ်တဲ့ပုဂ္ဂိုလ်တို့ကိုအဲ့ဒီဥပမာကပို့ပြီးတော့နော်နိရုဒ္ဓဟာတန်တာဘာဝါယဆိုတဲ့ဖွင့်နဲ့ညီညွတ်တယ်ပေါ့ဗျာဥပမာပို့ပြီးသိမြတ်တယ်ဒါကြောင့်အဲ့ဒီလိုပညာရှိတွေကသုံးသပ်တယ်ပေါ့နော်အဲ့ဒါလေးမှတ်ထားဖို့อืม အောက်ကိုဆက်ကြည့်မယ်နော်ခုနอืมအဲ့ဒီမှာသူကဒီမှာကြည့်လိုက်အဲ့ဒါလေးဘုန်းကြီးတောင်းတပြတော့မယ်နော်ဝိပဿနာပြတာချမ်းရတဲ့သဘောမဆောင်မနဲ့ဟာလေကိုမူရနှုတ်ငါပြပရာကင်းကင်းတော့ဒါကနိရုဒ္ဓနိရုဒ္ဓဟာကြည်ရေးတာငြင်းသွဲခြင်းသဘောကိုသာဆောင်တော့ကြောင်းဒါကနေတန်တပါဝါရဒါကိုကြည်ရေးတာနော်အဲ့ဒါကြောင့်ဒီဥပမာဟာခုနဝိဘကတတ္တိနေဖြင့်ကိုင်ညီမှုမရှိသလိုဖြစ်တော့ဘူးနော်အဲ့ဒီဥပမာထဲဘယ်လိုလဲ အေးစိမ်ငြိမ်သက်သွားနော်ဘာမှလောက်ရှားမရှိဘူးကုံမူရလည်းအထုံးမရှိဘူးနှုတ်မရအထုံးစိတ်မူရအထုံးမရှိဘူးအထုံးမရှိဘဲနဲ့ငြိမ်သက်တာတန်တာပါပါအဲ့လိုအေးစိမ်ငြိမ်သက်သွားနေသောပုဂ္ဂိုလ်တူဥပမာက သာယတင်မြ၏ဟူ၍အချို့ပညာရှိများကယူကြ၏အဲဒါလေးပိုကောင်းတာပေါ့ထို့သူအရင်သူယူဆရတဲ့ဗျာပါဒမရှိသော ငြိမ်သက်အေးဆေးသည့်အဖြစ်ဖြင့်ဗျာပါရမရှိသောငြိမ်သက်အေးဆေးစေရန်အဖြစ်ဖြင့်ငြိမ်သက်အေးဆေးစေရန်အကျိုးငါကျေးဇူးပြုတာပြန်အကျိုးတရားသည်ဝိဝါပစ္စည်းမြည်သောပဋ္ဌာန်းထာဂရာအဖွင့်စကားထောက်ပြဒါလေးထောက်ပြီးတော့ပြောတော့နော်ဒီမှာဒီလိုသာတန္တာပါဝင်ကဘာပြောလဲဒါကိုပြာပါရမရှိသောငြိမ်သက်အေးဆေးသည့်အဖြစ်ဖြင့်ဒါဒါလေးကြည့်ပြီးတော့မြန်မာပြန်တာပြီးတော့မှ နိရောဓဟာတဏ္ဍဘာဝယတာပြာပါပြီးအောင်ငြိမ့်သက်အေးစေစဉ်အကျုံးကခြေစုပြုတတ်တဲ့တရားဥပကာရောခြေစုပြုတတ်တဲ့တရားအကျိုးတရားဝိပါကပစ္စည်းမိတယ်ဒီဖွင့်လေးစကားလေးနဲ့ကိုကာပြီးတော့ဒီဝိမာပို့ပြီးတော့ကောင်းတယ်ဒီလိုပြောကြတော့ဘောနော်ဒါလေးလည်းမှတ်ထားကောင်းပါတယ်နော်ဘာလို့ထက်ကရာနဲ့ကန်ညောင်ပြောတဲ့စကားအဲအောက်ကိုဆက်ကြည့်မယ်ပြီးတော့ဘုန်းကြီးတို့ရဲ့ စိတ်တွေပေါ့နော်မနေ့ကလည်းတခါပြောခဲ့ဒီနေ့လည်းထပ်ပြောစိတ်က89ပါရှိတော့အဲတော့စိတ်89ပါကိုသဘောလက္ခဏာအတူရပေါင်းရင်မျိုးစားခွဲရင်ကုသိုလ်အကုသိုလ်ဆိုအကြောင်းတရားပါပဲနော်အကြောင်းအကျိုးတရားကိုဖြစ်စေတဲ့ကံအကြောင်းအကြောင်းကံစိတ်တွေလို့ခေါ်တယ်အကြောင်းတရားပါပဲဒီအကြောင်းတရားတွေအကြောင်းအကျိုးတရားကိုဖြစ်ဖို့ဒါကြောင့်မို့အကျိုးဝိပဿနာကိုဖြစ်ဖို့စေတတ်တော့ အကြောင်းတရားကုသိုလ်ကစိတ်က20တခု20ပါးရှိတာအကုသိုလ်12ပါးပေါ့ဒီအလုံးပေါင်းလိုက်တော့33ပါးဒါတွေကတော့အတူချုပ်ပြောင်းအကြောင်းကံအကြောင်းကံစိတ်အကြောင်းကံတရားလို့တော့ခေါ်တယ်အကြောင်းစိတ်လို့လည်းခေါ်ဒီအကြောင်းကံတွေကြောင့်အကျိုးဘက်ကဖြစ်ပေါ်စေတော့သူတို့ကြတော့ဒီစိတ်တရားကုသိုလ်ပဲဖြစ်ပြအကုသိုလ်ပဲဖြစ်လှုပ်ရှားတယ်တက်ကြွနေတယ်ကုသိုလ်လို့လားအကုသိုလ်လို့စိတ်ဓာတ်ပြလှုပ်ရှားတက်ကြွနေတယ် ကုသိုလ်လုံးကောင်းကျိုးတွေရတော့အကုသိုလ်လုံးဆိုးကျိုးရတော့အဲတော့ဒီကုသိုလ်အကုသိုလ်ကနေရတော့ကောင်းကျိုးဆိုးကျိုးပေးတတ်တယ်ကောင်းသောမကောင်းသောကံတရားများသာကွာခြားတယ်အကုန်လုံးကံတရားကြီးပဲကုသိုလ်လုံးကုသိုလ်တရားတွေလုံးကောင်းကျိုးရမှာပေါ့အကုသိုလ်လုံးရင်တော့မကောင်းကျိုးတွေရမှာပေါ့အကျိုးအနေနဲ့အဲဒီလို ကောင်းတဲ့ကံမကောင်းတဲ့ကံဒါပဲကွာခြားတယ် ပြောချင်တာတော့ကုသိုလ်စရာအကုသိုလ်စရာဖြစ်လာရင်သူကတော့ဒါကအကြောင်းကံစီသူတို့ကလှုပ်ရှားတဲ့တက်ကြွတယ်ဒါမျိုးလေးမှတ်တာနောက်အောက်ဆက်ချက်ဝိဘက်စိတ်ကြအကျိုးတရားစိတ်ကိုခေါ်တယ်ခုနကုသိုလ်ကအကုသိုလ်ကနေပြုလုပ်တော့ဒီအကျိုးတရားတွေဖြစ်လာဒီအကျိုးတရားတွေဖြစ်လာတဲ့ချိန်ကျရင်ဒါလှုပ်ရှားမှုတက်ကြွမရှိတော့ခုနထက်ကလာဖွင့်နိုင်တာသူကြငြိမ်သက်တဲ့သဘောရှိတယ်နော်ဝိဘက်စိတ်တွေကြမသိတာနောက်စိတ်တစ်မျိုးပေါ့ အကြောင်းအကျိုးလွတ်တဲ့စိတ်ဆိုတာကကရိယာစိတ်အကြောင်းလည်းမပါဘူးအကျိုးလည်းမပါဘူးကရိယာစိတ်အဲ့ဒါ20ရှိတော့အဲ့ဒါကြတော့ကရိယာစိတ်20ရမှာလည်းမဒီမှာအောက်မှာခွဲပြတယ်ပေါ့နော်အာဝဇံနှစ်ပါးမှာအာဝဇံစိတ်ကဖြစ်စရာဝဇံမလားအာဝဇံနှစ်ပါးရှိတာဟုတ်အဲ့နှစ်ပါးမှာကြံတယ်ကရိယာစိတ်ပေါ့78ပါးပေါ့အဲ့ဒီ78ပါးတွေကတော့ကောင်းတဲ့စိတ်များဖြစ်တယ် တက်ကြွတဲ့စိတ်များလည်းဖြစ်တယ်ဟုတ်ပြီးတော့ဒီကရိယာစိတ်တွေဆိုတာယဟန္တာပုဂ္ဂိုလ်ခုနကအောက်ဇန်တွေရလွယ်တဲ့ဉာဏ်တဲ့စိတ်တွေယဟန္တာပုဂ္ဂိုလ်တဏ္ဍာမှာဖြစ်ကြပြီးမိတိကျိုးများမပေးတဲ့အတွေ့ပြုကံများမှတာနော်ဘုရားယဟန္တာများလည်းတရားမဟုတ်လားဟောတာတရားပြင်ပြရဘူးလားပြတာပဲသီလတွေပြည့်စုံလို့တဲ့တမာရီတွေပွားများကြတယ်ပညာတွေပြောင်းပါလောက်တာပဲဒါပေမဲ့ဒါတွေ နောင်အကျိုးပေးဦးမလားဆိုအကျိုးမပေးတော့လေသူတို့ကကိလေသာကုန်တာနောက်ထပ်အကျိုးမပေးတော့ကုဒါကြောင့်အကျိုးမပေးတဲ့အတွက်ကုသိုလ်အကုကုသိုလ်လို့ပြောလို့မရပြုကမြမတ္တကရိယာသဘောပဲကြံအဲ့ဒီတည်းမှာခုနအာဟုဇံနှစ်ပါးမှာကြံတော့ဒီလိုပြောတာအာဟုဇံနှစ်ပါးကတော့ပြင်စရဝဇံရှိတယ်မနရဝဇံရှိတယ်အာယုံ6ပါး အောက်ရော6ပါးမြင်ဘုန်းကြီးတို့မျက်စိနာလေးကကိုယ်စိတ်ဆိုတော့တော့6ပါးရှိတော့အောက်6ပါးနဲ့ပေါင်းစုံတိုက်ဆိုင်မိလာရင်ဟုတ်လားတော့6ပါးထဲမှာအာယုန်ဒီပုံပေါ့နော်ကိုယ်မှာမျက်စိရဲ့ရှိနေရူပဝင်ရှိနေမြင်လာရင် မြင်သိစိတ်ဖြစ်မှာပဲအတန်ကြားလိုက်နားကရှိနေအတန်ကြားမှာပဲနော်အာယုန်တစ်ခုခုဒါတော့အခုဘုန်းကြီးရဲ့စကားတန်နေကြားနေရမှာပဲအဲဆင်ញင်မိမှာ အဲ့လိုပြောင်းလဲပေးတာပေါ့နော်အဲ့ဒါဒီမှာဒီဒီနှစ်ခုထဲမှာပြင်းစရဝဇံပေါ့နော်ပြင်းစရဝဇံကပရမငြိမ်သက်တဲ့စိတ်တွေဒီတော့ဘုံကစရဘုံဒါငြိမ်သက်တဲ့စိတ်တွေဖြစ်နေဒီနောက်ဒီကြတော့လှုပ်ရှားတဲ့စိတ်တွေဖြစ်ဒီပြင်းစရဝဇံဆိုတာကဒီအာယုံ၅ပါးကိုဆင်ញင်တဲ့စိတ်ဆိုစာပေများမှာတော့အဲ့လိုပြောတယ်တကယ်တမ်းကျတော့ဒီဒီကြတော့ပြောငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ဖြစ်အောင်ပြောင်းပေးလိုက်တာပဲသူရတော့ကဒါပဲဘာမှကို ဟိုအများကြီးလှုပ်ရှားမှုမရှိဘူးနော်ပြောင်းပေးကလေးပြောင်းပေးလိုက်တဲ့သဘောလေးနည်းနည်းလေးပဲဟိုလှုပ်ရှားတယ်ဆိုတာသိတော့မသိတာနော်ဒါကြောင့်ဒီမှာအဲ့ဒါကိုရေးထားတယ်ဒါတော့6ပါးလေဝင်ရောက်လာအာတုကိုဆင်ញင်ဆင်ញင်တယ်ဆိုတာငြိမ်သက်တဲ့စေကနေလှုပ်ရှားတဲ့စေပြောင်းပေးလိုက်တဲ့သဘောမျိုးလေးကိုပြောတာနော်လှုပ်ရှားမှုအနည်းငယ်ပဲရှိရနော်တစုံတရာအကျိုး ပေးနိုင်စွာမရှိဘူးသူကဒါပဲလေပြောင်းပေးလိုက်တယ်သူဘာမှလောက်ပေးနိုင်စွာမရှိဘူးဘာကြုံမှမရှိဘူးနော်ဒါကြောင့်မို့ဒီကရိယာစေတွေဘာခေါ်လဲအကြောင်းအကျိုးမှလွတ်တဲ့စိတ်များလို့နာမည်တက်ကြတာဟုတ်နော်အကြောင်းကံစိတ်က33ပါးအကြောင်းကံသိဆိုမှခုနကအကုသိုလ်စိတ်ကုသိုလ်စိတ်ပေါ့ဒီ33ပါးတစ်စုံတစ်ခုတော့အကျိုးရဖို့အတွက်ဘာလို့ ਆ လဲခွန်ကြီးတို့ ကာယကံလုပ်ရမယ်ဝစီကံလုပ်ရမယ်မနောကံပေါ့အဲသူဆိုင်သူဆိုင်ဒါတွေပြုလုပ်တိုင်းအချိန်ဟုအချိန်ဟုနဲ့တက်ကြွလှုပ်ရှားပါဝင်တဲ့စောစိတ်များဖြစ်တယ်ပေါ့နော်ဒီဒီအော်ဒီနောက်မှကြည်လိုက်ပေါ့နော်ဒီဝုထောဒီဝုထောနေရာကြတော့ဟုတ်လားဝုထောကနေညာလေးတတိလေးနဲ့ထားလိုက်မယ်ဆိုရင်ဒါဝုထောကဆုံးဖြတ်ပေးလိုက်တယ်ဆိုညာနဲ့တတိနဲ့နေလိုက်တာပါပဲ ဆင်ញံနှလုံးသွင်းလိုက်တာပါပဲလုံးသွင်းလိုက်ဒီနောက်ကဟိုဇောတွေကကုသိုလ်ဇောဖြစ်သွားမယ်တတိညာလွတ်သွားရင်တော့ဒီဇောတွေကအကုသိုလ်ဇောတွေဖြစ်မှာပေါ့ဒါကိုပြောချင်တာပါနော်နောကကာတုအချိန်ုံနဲ့သူကြတော့ဒီမှာတတိညာလေးနဲ့လောက်တာတော့ဇောတွေကကောင်းတာတွေဆိုကာကောင်းတဲ့သူဆိုင်တွေဖြစ်မှာမကောင်းတာမကောင်းတဲ့သူဆိုင်ဖြစ်တယ်ဖြစ်မှာပေါ့ဒီနေရာမှာဇောကြမှာဟုတ်လား ကံကံကမ္မပစ္စည်းဆိုဒါပေါ့ဗျာကုသိုလ်ကံတွေလောက်တယ်အကုသိုလ်ကံတွေလောက်တယ်ဆိုဒါကိုကမ္မပစ္စည်းတရားဒါကိုပြောချက်နော်အောက်ဆက်ကြည့်မယ်ဟိုထောကနေပြီးတော့ကုသိုလ်တတိညာနဲ့ကြောင်းလဲတတိညာနဲ့ဆုံးဖြတ်ပေးလိုက်တဲ့ခါကျနောက်ကကုသိုလ်ဆိုပြင်မအကုသိုလ်ဆိုဖြစ်မယ်အဲတော့အဲ့မှာကြည့်လိုက်ပေါ့နော်ထို့သောအကြောင်းကံစေများစ조사ထုတ်ခဲ့သောအမှုကံတို့မှာအကျိုးဝိဘတ်တရားများဖြစ်ပေါ်လာ၏ ဒီကုသိုလ်ကနေအာကုသိုလ်ကနေလောက်ခဲ့တဲ့အတွဲဒီဘဝမှာဘုန်းကြီးတို့အရင်ဘဝလောက်ခဲ့တာတွေယခုဘဝလောက်ခဲ့တာတွေနော်အတိတ်ဘဝအရင်တုန်းကလောက်ခဲ့ခုအကျိုးဝိဘက်တရားတွေနောက်ဖြစ်တာကိုဝိဘက်ကတော့အရင်ဘဝလောက်ခဲ့တာပေါ့ဗျာနော်အရင်ဘဝကလောက်ခဲ့တဲ့အတွက်သေသေပြတော့ဒီဘဝမှာပရိသန်နေနေခဲ့တဲ့ဒါဝိဘက်စိတ်တွေပဲဒါကဝိဘကပစ္စည်းတရားဆိုတာကဒီဒီပရိသန်ရဲ့ဒီဘဝဟို ဒီပရိသန်နေခိုင်ပရိသန်နေနေတဲ့ခိုင်တာနေဒီဘက်ကိုခေါ်တာပေါ့နော်ဟိုကုသိုလ်ကံနေအာကုကုသိုလ်ဇောတွေအာကုသိုလ်ဇောတွေကအရင်ဘဝလောက်ခဲ့တာအဲ့ဒါကိုပြောချင်တယ်အဲ့တော့အကျိုးဘစိတ်တွေကနော်ဒါဝိပါကပစ္စည်းတရားပဲဒီအကျိုးဘစိတ်တွေကတက်ကြွတာအလုံးလုံးခဲ့တော့အကြောင်းကံစိတ်တို့ရဲ့အကျိုးတရားများဆိုဖြစ်၍သူကဘာမှတက်ကြွပရိသန်နေနေတဲ့အချိန်မှာသူကလှုပ်ရှားမှု နော်နိဒာနေစေဆိုဥပတိပဲခဏလေးပဲနော်ဟိုခုနကလူခန္ဓာကိုယ်ဖြစ်လာမှဝမ်းတွင်မှလှုပ်ရှားလာအဲ့ဒါကိုပြောလို့တာမဟုတ်ဘူးပရိဒါနေဆိုဥပတိပဲဒီခိုက်တာနေမှာငြိမ်သက်နေတဲ့သဘောမျိုးအဲ့ဒါကိုပြောချင်တယ်အဲ့လိုလဲနားလျောင်းဒေါက်တာပေါ့လောဒီမှာလောကုပမာဆိုလောကဥမာပြင်ပြောရရင်တဲ့လူတယောက်ချမ်းသာကြွယ်ဝရေးအတွက်မျောမှန်းပြီးသက်ဆူကြွယ်ဝနေရောညာဘောနော်အကြာကြီးလှုပ်လှုပ်ကြကာလကြာမြင့်ဆွေးရပြီးလုပ်ငန်းလုပ်ခဲ့တော့ပေါ့ အလွန်တဲကြွလှုပ်ရှားတဲ့အခါဖြစ်တယ်နော်စီဝါတွေမဖြစ်မဖြစ်အာတချို့တော်တော်လှုပ်လှုပ်ကြတယ်ပေါ့နော်တို့တက်တဲ့နိုင်ငံကြီးလိုက်ကြည့်ရင်အလုပ်လုပ်ကြတာကိုအလုပ်လုပ်တဲ့ပုဂ္ဂိုလ်ကတို့တက်တာပဲချမ်းသာတဲ့ပုဂ္ဂိုလ်လိုက်ကြည့်တော်တော်လှုပ်လှုပ်နိုင်တာပဲလောကလုပ်ပဲဖြစ်ဖြစ်ဓမ္မလုပ်ပဲဖြစ်တကယ်လှုပ်လှုပ်တဲ့လူကတကယ်ရပါတယ်လောကနိမနာမနဲ့လှုပ်ရတာပေါ့နော်လောကလုပ်ပဲဖြစ်ဖြစ်ဓမ္မလုပ်ပဲဖြစ်ဖြစ်အဲ့မှာကျတော့ တက်တက်ကြွကြွနိုးနိုးကြကြကိုလုပ်ရတယ်နော်ဇာဂရိယနုယောဂလို့ခေါ်တဲ့ဘုန်းကြီးတို့ဓမ္မပိုင်းမှာတကယ်ကိုတက်ကြွနိုးကြကြလုပ်ရပါတယ်တရားဒါကြောင့်ဝေဝဆရာတော်ကြီးတို့ညီတို့ကြတော့ဟုတ်လား24နာရီဟုတ်လားသူကတော့အဲ့လိုမျိုးတပတ်တစခေါ်တာဟုတ်လားဒီနေ့ဟိုညနေပုံမှန်9နာရီစတင်ပြီလည်းညလည်းမေ့ရအောင်ညမေ့ရအောင် နည်းနည်းပြန်9နာရီထီအောင်အဲ့လိုရှုမှတ်နေမှာတစက်ခေါ်တာဟုတ်သူကတရားစစ်တစ်ခါကျဘယ်နဲ့စရပြီလဲဒါလည်းဘုန်းကြီးတို့မိလို့ဘုရားဆရာတို့ကြီးတို့မိတာပေါ့လေဒါပေမဲ့ကိုရင်ဘွားဆိုမတွေ့ခဲ့ရဒါကိုဘယ်သူကမိတ်လဲဆိုတော့ဘုန်းကြီးတို့မောင်းတော်ပြည်စင်တော်ကဆရာတော်ကြီးထမ်းသွားပြီးတော့နီးယူစင်ခါဆရာတော်ကြီးအလုံးမိတ်ငယ်ဘူးသူတို့ငငယ်ကဖြစ်ပြလိမ့်မယ်သူကစားကြဘုန်းကြီးဘွားနဲ့ဝေဘူးဆရာတော်ကြီးသွားအထောက် သွားထုတ်တဲ့ခါကျတော့သူအတင်ဒီကအခုညနေညလည်းမရဘူးတင်ပေးတဲ့ချိန်နဲ့ညမမရပဲနောက်တင်ပေးတဲ့အာနာရတင်ပေးတယ်နောက်ရညနေ9နာရီထိအောင်တရားစစ်တဲ့ချိန်ညအဲကမေးတယ်ဘယ်နဲ့စရပြီလဲဒီလိုမေးတော့အဲတော့ဆရာတို့ရလို့မေးသူကလည်းကြည်စိုက်ဒီတမှာယောဂီတမှာရဟန်းလည်းဖြစ်အကြီးဆုံးလည်းဖြစ်တော့ဘုန်းတော်မြင်စင်တော်ဆရာတို့ရဘုန်းကြီးတို့မေးတာ ပြီးတော့လည်းရှက်လာတယ်တဲ့ကြားတဲ့ခါကျအဲ့တော့ရအောင်လုပ်မှာပဲဆိုပြီးတော့ညညညရှုမှန်အိပ်ပျော်အိပ်ပျော်သွားတယ်အဲ့လိုတော်တော်ကြာကြာရဲလာအာထုတ်ပဲလို့ဒဇမမရတော့ရှက်ထားနဲ့ပြန်ဖို့လုပ်တယ်ဆိုတော့ဒီသမာဓိမရခင်ကြတော့ဒီလိုပဲဖြစ်တတ်တယ်ဆိုတဲ့သဘောပါဘုန်းကြီးတို့တွေရှုမှတ်တဲ့ကမှာမသိနာအောင်နမကတ်တော့ဒါလေးကိုဆရာတော်ရသူ့အတွေ့အကြုံခြေကမ်းပြီးပြောတော့အဲတော့ပြောချင်တာတော့လောကလုံးပဲလုံးလို့ဓမ္မလုံးပဲလုံးလို့ အဲ့ဒီလိုကိုဇာရိယနုယောကထထကြွားကြကိုလုပ်ရပါတယ်အင်ဓမ္မလုပ်ငန်းတွေလုပ်တော့ဒီတိုင်းလောကလုပ်ငန်းတွေလုပ်တော့ဘာလုပ်ရင်လုပ်နေစီးပွားတွေဖြစ်အောင်မြင်ချမ်းသာလာနော်အဲ့တော့စီးပွားလုပ်ငန်းအောင်မြင်ပြီးတော့လုပ်ငန်းရဲ့အသီးပွင့်များအနေနဲ့ဥစ္စာကြွယ်ဝချမ်းသာတဲ့ခါမှာတော့ဘာဖြစ်လဲဟိုကအဲ့ဒီစီးတဲ့ဥစ္စာတွေခံစားအေးအေးဆေးဆေးနေတာပေါ့ဗျာနော် အဲ့ဒီခေကြတော့လုံးမလုံးတော့ဘူးဒါတွေကိုစိစိချမ်းသာငြိမ်နေတယ်အဲ့ဒီဥပမာပဲအကြောင်းကံစီများနဲ့အကျိုးပဲစီရဲ့သဘောလက္ခဏာခြားနာတယ်အကြောင်းကံစီများတော့ပြုလုပ်တဲ့ချိန်ကြတော့တက်တက်ကြောကြောနုံနုံချာချာလုပ်ရလို့အကျိုးဝတ်တွေခံစားနေချိန်ကကြငြိမ်သက်ပြီးနေထိုင်ခံစားတဲ့သဘောမျိုးဒါမျိုးလေးနားလေသဘောပေါက်ပါလို့ဒီလိုပြောလို့ရမှာပဲနော်အောက်ဆက်ကြည့်မယ် ဒီအကြောင်းကစီ33မှာလုံလပြပါတော့အထောက်ရမယ်ပြီးတော့ကြံထမ်းတဲ့တရားတွေပေါ့ဗျာလောက်ရတာကိုလောက်တော့လည်းကြံကြံထမ်းတာပေါ့အကျိုးဝက်စီ36ပါးတွေကတော့ဒီလိုလုံလအထုံမရှိဘူးနေတို့သာဟလုံလပြပါတော့အထုံမရှိဘူးတန်တဘာဝငြိမ်သက်နေတယ်နော်အကျိုးတရားများတက်တက်ဖြစ်တဲ့အတွက်နူးညံ့တိတ်မွေးတဲ့စိတ်ဝိဘတ်စိတ်များကြတာအဲ့လိုပဲသွား အနိရုဒ္ဓအထုံမှုမရှိဘူးတန်တဝငြိမ်သက်နေတယ်ဆိုတော့သူကဒီအကျိုးတရားဆိုတော့ခုနခံစားမှုတတ်တဲ့တိမ်မွေးနူးညံ့တဲ့စိတ်လေးဒီလိုမှတ်ထားပါနော်ကရိယာစိတ်20ပေါ့ဒီ20ဆိုတော့အကြောင်းကံစိတ်မဟုတ်ပေမဲ့လို့သူတို့ကြတော့လုံလာ အထုံမှုဖြာပါတာရှိတယ်တရားများဖြစ်တယ်ဒီလိုမှတ်ထားမယ်နော်ဟောဆက်ကြည့်မယ် နော်ဝိဘတ်စိတ်တွေရဲ့သဘောသဘောဆိုတာဒါလေးပြောမယ်ဝိဘတ်စိတ်တွေရဲ့သဘောကဘာလဲဆိုဝိဘတ်စိတ်36ပါးရှိတယ်ပေါ့နော်အကုသလဝိဘတ်က9ပါးကုသလဝိဘတ်က10ပါးပေါ့အေကုသလဟောမာဝိဘတ်စိတ်က10ပါးရူပအရူပဒါမေကောဝိဘတ်ခေါ်တယ်9ပါးဟိုစိတ်ကြတော့ဝိဘတ်လို့မခေါ်ဘူးမဲ့ရပြီဖို့စိတ်၄ပါး ဒါလည်းဝိပက်ပါအဲတော့ဒီဝိပက်ဖို့စိတ်၄ပါးပေါ့ဒီဖို့စိတ်၄ပါးကတော့ဇောအနေနဲ့ဖြစ်တယ်နော်ဖို့စိတ်အနေနဲ့ဖို့စိတ်ပြဇောဇောစိတ်တွေပဲနော်ဇောစိတ်များဖြစ်တဲ့အတွက်နော်ဖို့ဇောဇောနေတဲ့ခါမှာပလာသမဖို့ဇောအနည်းငယ်လှုပ်ရှားမှုရှိနေဟုတ်ဇောဖို့ဇောဝင်စားနေပလာသမဘာဝင်စားနေလှုပ်ရှားမှုချင်းအခြား ဝိဘတ်များတဲ့တန်ဆွမ်းထက်မြတ်တော့ပေါ့နော်ဟိုនិရောဓသမပဝင်စားမှဒါလုံးဝငြိမ်သက်တယ်အလသမပဝင်စားနေတာအနည်းငယ်လှုပ်ရှားမှုရှိတယ်ဒါပြောချင်ဒါပေမဲ့ဒီဖို့စိတ်တရားအကျိုးစိတ်များဖြစ်တဲ့အတွက်အကြောင်းကံစိတ်များတော့တော့တက်ကြွမှုပြင်းထန်မှု ကြံထမှုမရှိဘူးဒီလိုလည်းမှတ်ထားပေါ့အဲဒီမှာ ဝိပဿနာ36ပါးတဲ့ကဖို့စိတ်၄ပါးပေါ့ဖြုတ်လိုက်တဲ့ခါကျတော့အဲကျန်တဲ့ဝိပဿနာ32ပါးကျန်တယ်ပေါ့အဲ့ဒီ32ပါးထဲမှာနော်ပရိသန်နေဘဝင်သုတိကိစ္စတတ်တဲ့စိတ်19ပါးပေါ့ဒါကြတော့ဘုန်းကြီးတို့ဟိုသင်ညိုလိုပါလေသင်ထားမှဟိုကောင်းပါနော်အောင်းနာလေးမှာရေးထားပါအဲ့ဒီပရိသန်နေစိတ်တော့တယောက်ကလေးပေါ့ဥပေက္ခတန်နေရဏစိတ်2ပါး ပရိသန်နေဘုံဝင်ပရိသန်နေစိတ်ဆိုလဲဒါပဲဘုံဝင်စိတ်ဆိုလဲဒါပဲသုတိစိတ်ဆိုဒါပဲဥပေက္ခတန်နေရနှစ်ပါးဒါလည်းကုသလဝိပက်အာဟုလဝိပက်ပေါ့ပြီးတော့မာဝဲစိတ်က7ပါးပေါ့ဒါလည်းပရိသန်နေမေဃဝိပက်စိတ်9ပါးအဲ့ဒီ19ပါးကိုပရိသန်နေစိတ်ဘုံဝင်စိတ်သုတိစိတ်ခေါ်တယ်နော်ဒီ19ပါး အဲဒီ19ပါးတွေမှာအနန္တပစ္စည်းကြည့်လိုက်ပေါ့အနန္တပစ္စည်းထဲမှာဒီမှာဒီမှာဒီစိတ်လေးကြည့်ပေါ့အနန္တပစ္စည်းကိုလည်းအငြိမ့်သက်ဆုံးပြိဒီအနန္တပစ္စည်းအနန္တပစ္စည်းဆိုတာတစိတ်တစ်ခုဒီစိတ်အတ္တိတဝင်ချုပ်ပြောက်သွားမှာဘုံကဆန္ဒဘုံကဆန္ဒချုပ်ပြောက်သွားမှာဘုံကုတ်ပစ္စည်းတော့အဲ့လိုဈာကာလမှာခြားမရှိပဲနဲ့ရှိကစိတ်ချုပ်ပြောက်သွားနောက်စိတ်ဖြစ်ပေါ်ဒီလိုဒီလိုသွားတာအနန္တပစ္စည်းခေါ်တယ်အဲ့မှာဒီဒီဒီတော့ဘုံကဆန္ဒဒါတော့ဘုံစိတ်ဒီဘာမှကိုမသိတာ နော်နော်ဒါအငြိမ့်သက်ဆုံးအနန္တပစ္စည်းကြီးနော်ပိစရဥဇံဟောဒီမှာငြိမ့်သက်တဲ့စိတ်ကနေပြီးတော့လှုပ်ရှားတဲ့စိတ်ပြန်ဒါလည်းမထင်ရှားဘူးမြင်သိစိတ်ဒါလည်းထင်ရှားမသိလိုက်ဘူးနော်မြင်သိစိတ်ပြီးတော့လှုပ်ရှားနေမှုမျိုးတမ္ပရိဆိုင်တန်ဒီနာအာယုံကိုလက်ခံလိုက်တာအာယုံဆုံးဖြတ်လိုက်တယ်အဲဒီမှာကြည့်လိုက်ဒါတွေကကုန်ဒီပစ္စည်းတွေကျင်ဟုတ်လားငြိမ့်သက်နေတာ အဲကြောင့်အနန္တပစ္စည်းကိုလည်းအငြင်းသက်ဆုံးဖြစ်ရည်တော့စိတ်ဖြစ်ပန်းစိတ်ဖြစ်မှန်းတော့မသိလျောက်ဒီဒီဒီဒီတဏ္ဍာစိတ်တွေကြည်လိုက်ပေါ့တဏ္ဍာဒါကဘုန်းကြီးတို့ကဘုရားဟောထားလို့လားဒီစိတ်တွေကဒီလိုဒီဒါပိဒါပြည့်တယ်ဒါပိဒါပြည့်ပြောရတာဟုတ်ဘယ်ဟိုလိုလိုကြားရင်မသိနိုင်လက်ပြည့်တွေလျှက်တပြည့်တွေမှာစိတ်ပေါင်းခရေတသိန်းဖြစ်တော့ဗျာဒီဒီခရေတသိန်းပုံမှာဒီ16ချက်ပုံပုံဘယ်နှလုံးမှမလွယ်ဘူးသိဖို့ဗျာနော်စိတ်ကအဲ့လောက်ထိများတယ် ။ဒါကြောင့်မို့တာမန်ရှံကနဲ့လည်းဒီစိတ်သဘောတရားတွေရှုဖို့ခက်တယ်။အဲကြောင့်ဘုန်းကြီးတို့ကငင်းခုံမလုပ်လို့ဘူး။ဒါပေမဲ့တမာရီအားကောင်းရင်ဒါဖြစ်နိုင်တာပဲလေ။အနကဟိုလေရှုနေဝိပဿနာရှုနေနှမျိုးပြောခဲ့တယ်လေ။အသေးစိတ်ရှုနေရှိတယ်။ဟုတ်လား။ပေါင်းပြီးရှုနေရှိတယ်။တကယ်ဖြစ်စဉ်ကလက်တပြည့်တွေကလျှက်တပြည့်အတွင်းမှာဒီမှာလက်တပြည့်လျှက်တပြည့်အတွင်းမှာစိတ်ပေါင်းဂရေတသိန်းလောက်ဂရေတသိန်းမှာဒီ16ပုံ။ဒါမြန်တယ် အဲ့ဒီများတဲ့ထဲကမှတကဒီတန်ဒီရဏဒီမှာလေပရိသန်နေစိတ်ဥပ္ပခာတန်ညာစိတ်တော့ဒီဒီဒီစိတ်ဘယ်တားမြန်နေဥစ္စာနော်ဒါမျိုးကြသိဖို့တော်တော်ခက်တယ်အဲ့ဒါအဲ့ဒါကိုပြောချင်တာနော်အဲတော့ဒါကြောင့်မို့စိတ်ဖြစ်မှမသိလောက်ကိုငြိမ်သက်သိမ်မွေ့လာတယ်နော်အနန္တပစ္စည်းရဲ့သဘောပေါ့နော်နောက်တစ်ခုအောင်ဆက်ကြည့်မယ် အိပ်ပျော်နေစဉ်အိပ်ပျော်နေတဲ့ခါကြလေစိတ်တွေဖြစ်မှမသိတာဘဝင်ကြနေတဲ့ခါအိပ်ပျော်တာနော်အဲ့ဒီဘဝင်စင်မြဖြစ်တဲ့ခါမှာဒီဝဝစိတ်ဖြစ်နေစိတ်ဖြစ်မှမသိတော့ငြိမ်သက်နော်ခါလေးလေးကြလူးလွန့်နေနစ်နစ်ချက်ချက်အိပ်ပျော်နေရင်ဟောသူကိုမူရလည်းမပေါ်နှုတ်မူရစိတ်ကလည်းဘာမှကိုမဖြစ်တော့နစ်ချက်အိပ်ပျော်နေနော်နေအိမ်မပြောတော့ပြောဆိုအိမ်မက်တွေပါလေဝင်နေတော့ဒါစိတ်ကတိတ်တယ်အောင်ရှိတော့อืม အဲဒါကြောင့်မို့ခုနကအဲ့ဒီ32ပါးတွေကနေပြီးတော့ဒီဒီစိတ်တွေပေါ့ဒီ19ပါးနှုတ်လိုက်နော်နှုတ်လိုက်တခါပဲ73ပါးပဲကြံတော့ပေါ့ဒီ73ပါးကဘာကြီးကြံနေလဲဆိုတော့ဘုန်းကြီးတို့ဒီဘုံစဉ်စကုဉ္ဉ္တွေးပေါ့နော်အောင်6ပါးကြောင့်သိတယ်တွေးပစ္စဝဉ္ဉ္တစ်ဆဲပေါ့ဟိုဒီဒီဒီဟာလေးကြည်လိုက်ပေါ့နော်ခုနကစကုရတာခုနပြင်းစရဝိထီကြည်လိုက်ပေါ့ ဣန္ဒြဝုထိကြတော့ကိုယ်မျက်စိရှိတော့အစိမ့်ပါဝင်နဲ့တိုက်ဆိုင်လာမြင်သိစိတ်ဖြစ်တာပဲနော်မှန်ချင်းအစိမ့်ပါဝင်နဲ့ကိုယ်မျက်စိတိုက်ဆိုင်လာမြင်သိစိတ်ဖြစ်မှာလေအတန်နဲ့နာပေါ့အခုဘုန်းကြီးအတန်ကိုနားထောင်နေတယ်ဆိုရင်အတန်နဲ့နာပေါင်းစုံနဲ့ကြားသိစိတ်ဖြစ်တာပဲနော်ဒီဟာဘုန်းကြီးဆက်တိုက်ကြားနေတော့ဟိုဒါဒီတန်ကြီးမဟုတ်ဘူးဒီစိတ်ဖြစ်နေတာဒီတိုင်းတိုင်းနဲ့ဒီတိုင်းဆက်ဖြစ်သွားတာ ကိုကဒီမှာတတိညာလေးနဲ့နားထောင်နေကုသိုလ်ကုသိုလ်စောကြီးဖြစ်တော့ပေါ့စောခိုက်တာမှာတတိညာလွတ်ပြီးနားထောင်နေအကုသိုလ်စောဖြစ်တာပေါ့အနန္တအနန္တနဲ့ခေါင်းပေါ့ဒါတိုက်ဆိုင်အနန္တိစိတ်ဖြစ်မယ်စားစရာ ကိုရှားကြည့်တာလေးပေါ့တင်ပြီးစားမယ်စားသိစိတ်ဖြစ်မယ်နောက်တခုတရားကိုလာထီလိုက်နေထီသိစိတ်ဖြစ်မယ်ခဲအဲ့ဒီအာယုန်ကြီးကြတော့တိကာမြပဲနော်မြင်မြင်ကမြကြီးက သူ့ရဲ့သဘောဖြစ်စဉ်ကတိတ်မြန်တာကိုခုနကလေးတသိန်းထဲမှာဟုတ်လား16ချက်ပုံတိတ်မြန်လို့အကြည့်တယ်စိတ်ဖြစ်စဉ်နဲ့ဖြစ်တည်ပြဖြစ်တည်ပြဒီပဲစိတ်မယ်ဆိုတိတော်ဝင် ဖြစ်တည်ပြဒါနောက်တစ်စိတ်ပြောင်းရှေ့စိတ်ချုပ်ပြောက်သွားနောက်စိတ်ပေါ့ရှေ့စိတ်ချုပ်ပြောက်သွားဘာမှမကြဘူးမြင်သိစိတ်ဆိုတာဥပတိပင်ဖြစ်တည်ပြမြန်တယ်ကြားသိစိတ်လည်းဒီတိုင်းပဲနာသိစိတ်လည်းဒါအီမြန်တယ်နော်အကြောင်းမို့ ဒီအာယုန်တွေကိုသိကာများလောက်ပဲနော်နှစ်ဝီဒီသုံးဝီဒီလေးဝီဒီငါးဝီဒီနောက်ကပြန်ဆင်းရင်စဉ်းစားမှလာလဲဒါတိတိကျကျသိတော့အာယုန်နဲ့ဒီဒါရတွဲဆုံတဲ့ခိုက်တာသိကာများလေးပဲအဲ့တော့အဲ့ဒီချိန်ကာလဆိုရင်သကုဉ္ဉ်သောတာဝဉ္ဉ်စေကာနာဝဉ္ဉ်စေမြင်သေးစေကြားသေးစေအနံ့သေးစားသေးစေထိသေးစေကိုဒီစိတ်တွေဖြစ်တဲ့ခိုက်တာတော့နော်လုံလ ဘယောကပြာဝရကင်းပြီးတော့ဖြစ်မှန်းမသိရမှာမဟုတ်ဘူးတိတ်မြန်နေတာဟုတ်ဖြစ်စင်နေတာတိတ်မြန်နေတော့ဖြစ်မှန်းမသိလဲအောင်ဒါဘုန်းကြီးကဒီဒီဟိုတခုချင်းရှင်းပြနေခုနဆေးဖြစ်စဉ်ချိန်ကာလနဲ့တွင်တော်တော်လေးကိုဟိုသိခက်တာနေပေါ့ခုနလွဲပြက်တွေလျှက်တပြက်တွေမှာစေပေါင်းကလေးတသိန်းမှာ16ပုံပုံနော်16ပုံပုံမှာတော့အဲဒီ16ချက်ပုံတော့မဟုတ်အဲ့ဒီတော့မှတပုံထပ်ကြည့်အတော်ကိုအဲ အဲတော့ခုနဒွေပိဇဝိညာဉ်30 73နဲ့မှာဒွေပိဇဝိညာဉ်30ဖြုတ်လိုက်တော့ပါကြံ၃ခုကြံအဲ့ဒါပါလေဒီတမ္ပရိဆိုင်နှစ်ပါးနဲ့တန်နေရဏတစ်ပါးကြံနေပေါ့နော်အဲ့ဒီတရားတွေလည်းဗာကြည့်လိုက်ယူပါယူမဲ့ပြပြတော့ထင်းလာတဲ့အာယုလက်ခံယုံလေးပဲသူဘာမှမလုပ်နိုင်ဒါပဲတန်ဒီရဏကြာဒီအာယုံလေးကိုစုံစမ်းယုံဒါပဲဒီတော့ဘာမှမတတ်နိုင်အဲ့ဒါကြောင့်မို့ तू က ဘာမှမသိဘူးဘယ်မှထင်ရှားတယ်ဇောတွေရောက်မှထင်ရှားတာနော်ခုနဒီပြောခဲ့တဲ့ဒီပဝင်ဒီဒီစိတ်တွေပေါ့နော်ဒီစိတ်တွေဇောတွေဘာမှမထင်ရှားဘူးအဲ့ဒါကိုပြောချင်ဇောစိတ်တွေကြမှာလှုပ်ရှားတက်ကြွလို့ဖြစ်လို့အကုသိုလ်ဇောတွေဖြစ်ပြီးဆက်တိုက်ဖြစ်တာကိုအကုသိုလ်ဇောတွေဖြစ်ပြီးဆက်တိုက်ဖြစ် အဲ့ဒီကြမှာဖြစ်မှန်သိတာကုသိုလ်ဆိုအကုသိုလ်ဆိုဒါကြောင့်ဘုန်းတော်ဟုတ်တော်အခိုက်တမှာတတိညာလေးနဲ့ရှင်းပြီးတော့ဒီအာယုံကိုသိနေမယ်ဆိုအကုသိုလ်ဆိုတွေဖြစ်နေမှာဟောကုသိုလ်ဆိုဖြစ်ရင် ကုသိုလ်ဆိုတာကအပြစ်ကင်းပြီးစိတ်ချမ်းသာမှုကိုယ်ချမ်းသာမှုအကျိုးဖြစ်စေတာကိုအကုသိုလ်ဆိုရင်တော့အပြစ်ရှိပြီးတော့အပြစ်ရှိပြီးစိတ်ညစ်ညူးတဲ့ပင်မနဲ့ဟောနောက်ကစိတ်ဆင်းရဲတဲ့အကျိုးတွေဖြစ်တာပေါ့အဲကြောင့်သူကလှုပ်ရှားတယ်တက်ကြွတယ်ဆိုတာဒါမျိုး ရှေ့ကတဏိရဏတို့တမ္ပရိယတဏိရဏကြအဲ့ဒီလိုမဟုတ်ဘူးဖြစ်မှန်းတော့မသိလျောင်ငြိမ်သက်တဲ့စိတ်တွေဒါကြောင့်မို့ဝိဘက်စိတ်တွေအကြောင်းကံစိတ်များနဲ့ကရိယာစိတ်များနဲ့မတူပဲနဲ့ဖြစ်မှန်းမသိတော့အလွန်ငြိမ်သက်သိမ်မွေးလာတဲ့တရားတွေဖြစ်တယ်ခုနကနော်အထောက်ရာထောက်ပြီးတော့ဒီဖွင့်ဆိုချက်လေးတွေပြန်ရှင်းလာပါပဲဒါကဘာပြောလဲဝိဘက်စိတ်တွေဆိုတာဒီလိုတာ လှုပ်ရှားမှုမရှိဘူးနော်နိရောဓနော်ဒါထပ်ဆင့်ဖွင့်လိုက်တယ်နိရောဓဆိုလှုပ်ရှားမှုဒါပါတာမရှိဘူးတန်တပါဝငြိမ်သက်နေတဲ့သဘောတရားတွေပဲဒါပြောတာတရားကိုဆက်ကြည့်မယ်ဒီဝိပါကတတ္တိဟာဘယ်လိုချိန်နေဘယ်လိုဌာနဘယ်လိုပုံကုများမှာဖြစ်တတ်တယ်လဲဝိပါကကျိုးတရားတွေဟာကာလဖြစ်နေကာလအဖြစ်ဒီလ လာလေးနောက်ကရေချလေးဖြတ်တာကာလအပြင်အချိန်ကာလအပြင်ပါလေပစ္စုပန်ကာလပဲကျေစုပြုတယ်ဝိပါကပစ္စည်းနော်ဘုံအပြင်ခုနဒါတော့ပရိသဏီဝိသီကိုကြည်ရတာပေါ့နော်ပစ္စုပန်ကဘုံအပြင်တင်ညတဘုံမှာဒီမှာကြံတဲ့30ဘုံ30မှာပုဂ္ဂိုလ်7ယောက်လုံးအစ္ဆဒတဏ္ဍာမှာကိုယ့်ရဲ့တဏ္ဍာမှာပဲဒီကြိုတရားခုန တည်သွားတယ်ပရိသန်နေနေတယ်အဲ့ဒီအဲ့ဒီချိန်ကာလလေးကိုဒါကိုပြောချင်တာပါအဲ့ဒါကြောင့်မို့သူကပိဿုပံကာလနော်အတိတ်ကာလနဲ့မစိလက်ရှိပိဿုပံကာလနော်တင်ညတဘုံညာရုပ်ချက်ရှိတာကိုရုပ်ချက်ရှိတော့အဲ့ဒါမဆိုင်ဘူးပုဂ္ဂိုလ်ဆနေအောင်လို့အစ္ဆဒတဏ္ဏကိုယ်တဏ္ဏမှာပဲဖြစ်တယ်နော်ခြေစုပြုတယ်အပရိသန်နေဝိထိကြီးမှာပုံမြင်လွယ်တယ်အဲ့တော့ဝိဘကပစ္စည်းမှာနံခန္ဓာမရှိယောခန္ဓာသာရှိတော့တင်ညတဘုံမှာမဖြစ်နိုင်ဘူး နော်ဒီဘာဖြစ်လို့လဲသူကဒီမှာစိတ်စိတ်တိတ်တွေဖြစ်တော့အဲ့ဒါကြောင့်ဒီခိုက်တာလေးတွေရည်ရွယ်တယ်ဆိုတာပစ္စုပန်ကာလအစ္ဆဒတဏမှာရည်ရွယ်တယ်ဒီလိုမှတ်တာအဲတော့ဝိဘကစိတ်36ပါးထဲမှာအာရဘဘုံ၌သာဖြစ်တဲ့အာရဘဝယ်၄ခုတို့ဒီ၎င်းအဲ့ဒီ၄ခုကပါလေအာရဘဘုံမှာ ဖြစ်ခိုက်နော်ဖို့စိတ်၄ခုဒီ၎င်းရုပ်ကိုမဖြစ်စင်နိုင်ဘူး ။ဘာဖြစ်လို့လဲအရူပဘုံဆိုငကောရနိုင်ကျဲဖြစ်တာကိုနိုင်ကျဲဖြစ်တဲ့အခါကျတော့အရူပဝယ်လေးခုတို့ဒီ၎င်းဒါရုံမဖြစ်စင်တာအရူပဘုံဖြစ်သွားအရူပဝယ်လေးခုနဲ့ပရိသန်နေနေတာကိုဒီအရူပဘုံမှာပဲသောတာပန်ကိုကဇန်နေရထားတယ်ကိုကြိုက်တဲ့ဘုံကိုရွေးနိုင်တယ်ခွန်ကြီးပြောခဲ့တယ်ဒီမနက်ပိုင်းတရားစခန်းနေဒီကောဒီဇန်ကိုအဓိကထားရင်တော့အဲ့ဒီဘုံကိုရောက်သွားတော့ နော်တချို့ကြတယ်အာရိဘဘုံနေများခဲ့တဲ့ပုဂ္ဂိုလ်ကြအာရိဘဘုံကြိုက်တော့အစံရအာရိဘဘုံရောက်စိတ်ကျရှိတယ်အဲသောတော်ဗန္ဒရာကနာအဲ့ဒီသောတော်အရိယာဖြစ်သွားနေဆက်ရှုလို့ရစိတ်ရှုရင်လည်းအနာဂံပုဂ္ဂိုလ်ဆိုစိတ်ရှုရင်လည်းကိလေသာကုန်ခံပါနိုင်ယန္တာဖြစ်သွားဒါကြောင့်အဲ့ဒီဘုံမှာရှိတဲ့ဘုစိတ်၄ပါးတွေကယောဂမဖြစ်စေနိုင်ဘူးစိတ်ကိုရှုမှရင်လည်းယန္တာဖြစ်သွားတယ်နော်ဒါကြောင့်ယောဂမဖြစ်နိုင်ကျေစုမပြုတ်နိုင်တော့ကြောင့်အတုဖြစ်ပဲ နာခန္ဓာနံတရားတို့ဒါလည်းဝိပါကတတ္တိအရူပဘုံမှာကြတော့နာခန္ဓာချင်းချင်းပဲခြေစုပြုတ်နိုင်တယ်ဒါကိုပြောချင်တာပေါ့နော်အဲ့ဒါကြတော့ဒီဝိပါကစရောခန္ဓာအာရူပိနအညမညာဝိပါကပြည့်စင်တာပြည့်စုံအရူပဘုံတွေကြတော့ဒါကြိုက်တာပေါ့နော်ဘုန်းကြီးတို့ကာမဘုံဒုပဘုံတွေကြတော့စေတရာယုတ်တွေကာမဇာယုတ်တွေဖြစ်နေတဲ့အတွက်ဒီပါဠိကအကုန်လုံးမပြည့်စုံဘူးပေါ့အဲ့လိုပြောမယ်အရူပဝဲ၄ခုမှတပါး ကျန်တဲ့ဝိပဿနာ32ပါးတို့ကတော့ယုံနာ2ပါးဆိုရှိတယ်ပိဇောကာရဘုံပိဇောကာရဘုံဆိုဘုန်းကြီးတို့ကာမ7ဘုံတင်ကြတကျင်တဲ့ရူပ16ဘုံပေါ့နော်အဲ့ဒီဘုံမှာဒါတော့မှဒီအရူပဘုံတွေကြတော့ရူပလောကီပါဏဂာနေတတရားနတ္ထိဆိုရူပ15ဘုံတင်ညတကျင်တဲ့ရူပ15ဘုံမှာကြတော့ဂာနာစေဝကာယဒီဒီဝိညာဉ်စိတ်တမဖြစ်ဘူးဘာဖြစ်လို့လဲဆိုသူတို့မှာ ကာဏပတာရယုတ်ဇေဝပတာရယုတ်ကာယပတာရယုတ်မရှိပုံတဏအနေနဲ့ပါတယ်နော်ဒါတွေကိုခံစားလို့မရဘူးရူပလောကိပနာကာဏတတိယနတ်ထီဆိုရူပပုံမှာကာဏဝုဒ္ဓဇေဝဝုဒ္ဓကာယဝုဒ္ဓမရှိဘူးခန္ဓာကိုယ်ပုံစံမရှိဘူးလားဆိုရှိတယ်ခံစားမှုမရှိဘူးရှားမရှိဘူးလားရှိတယ်ဒါပေမဲ့သူတို့မှတရားနဲ့စမစာစာစာခံစားမှုမရှိဘူးပီတိတွေနဲ့နေရစံပီတိနဲ့နေကြတယ် နော်နှာခေါင်းလည်းပါတယ်အဲကြောင့်မို့သူတို့မှာဗြဟ္မာများကြတော့မျက်စိနဲ့နားပဲနော်မျက်စိနဲ့နားပါတဲ့အတွက်ဖျားဖူးလို့ရတယ်တရားနာလို့ရတယ်အဲဒါကြောင့်တရားနာမှာတရားနာမှာတရားအမှန်သိမှအမှန်သိမှတရားကျင့်လို့ရတော့တရားနာခွင့်မရရင်တော့အဲ့ဒီပုဂ္ဂိုလ်တရားမရနိုင်ဘူးအရူပဘုံမှာကြတော့အဲ့ဒီ မျက်စိတို့နားတို့မပါဘူးရုပ်တရားတွေမပါတော့နော်ပရဒေါဂောတပစ္စည်းတို့သူတို့ဘာတွေတရားတွေမနာ နာခွင့်မရနာခွင့်မရတော့လေကျင့်ခွင့်မရဘူးပေါ့အဲတော့ဒီမှာကန့်သက်ချက်ပြောချင်တာကတော့ဒီဝိပဿစိတ်32ပါးနော်ဒီ32ပါးတော့မှယုံနာ2ပါးဆိုရှိတဲ့ပိစောကာရဘုံဆိုပေမဲ့လို့ဒုပဘုံမှာကြတော့ခန္ဓာစေဝကာယဒီဘုံကြီး ခန္ဓာဝတ္ထုစေဝဝတ္ထုကာယဝတ္ထုမရှိတဲ့အတွက်ခန္ဓာဝိညာဉ်စိတ်စေဝဝိညာဉ်ကာယဝိညာဉ်စိတ်မဖြစ်နိုင်ဘူးကြံတဲ့တရားတွေပဲပေါ့သူနဲ့အတူဖြစ်ပဲနန္တရားအချင်းချင်းနော်ကမ္မဇာယုတ်နော်ပရိသန်တွေခါဆိုဒီပရိသန်တွေကကမ္မဇာယုတ်ကိုအချင်းချင်းခြေစုပြုမယ်နော်စေတဇာယုတ်ဒီပရိသန်တွေတော့ပထမဝင်ပေါ့ဒီမှာစေတဇာယုတ်တွေဖြစ်တယ်အဲကြတော့ကာယဝိညာဉ်ဝစီဝိညာဉ်ကြတော့လေဒီ စေစားယုတ်ကိုမဖြစ်စေတဲ့အတွက်ကာယဝိညာဉ်ဝေစုဝိညာဉ်ခြင်းနဲ့စေစားယုတ်တော့ဝိပါကတတ္တိဖြင့်ကျေစုပြုတယ်ဒါလေးပြောသွားတယ်ပေါ့နော်အောက်ဆက်ကြည့်နော်ခုနကကြည့်လိုက်စေစားယုတ်ဒီထဲမှာကာယဝိညာဉ်ဝေစုဝိညာဉ်ကျင်ထားတယ်နော်ဘာဖြစ်လို့လဲကာယဝိညာဉ်ကာယဝိညာဉ်ဆိုကောလှောက်ရှားတော့ဒါကာယဝိညာဉ်ဝေစုဝိညာဉ်ဆိုဒီအတန်နေပြောနော်ကာယဝိညာဉ်ဝေစုဝိညာဉ်ဟူသော ဝိညာဉ်ယုံနှစ်ပါးဒီလှုပ်ရှားတဲ့သဘောရှိတဲ့အတွက်ယုံလှုပ်ရှားသဘောရှိတဲ့ယုံများဖြစ်တဲ့အတွက်ဝိပါကတတ္တိဝိပါကစိတ်တို့ရင်ဝိပါကတတ္တိဖြစ်ဝိပါကစိတ်တွေကဝိပါကတတ္တိဝိပါကတတ္တိဆိုတာခုနပြောခဲ့ပြီနိရုဒ္ဓဟာလှုပ်ရှားမှုပြပါတာကင်းနေရမယ်တန်တဘာဝငြိမ်သက်နေဒီအင်္ဂါရနဲ့ညီမှခြေစုပ်ပြုတ်နိုင်တယ်ကာဝိညာဝစီဝိညာဆိုတာလှုပ်ရှားတဲ့သဘောရှိနေရုပ်တွေဖြစ်တဲ့အတွက် သူ့ကိုဝိပါကတတိဖြင့်ခြေစုံပြီအဓိကတော့ဒါလေးကိုအသေးလဲမှတ်ထားဖို့ပါပဲနိရောဓဟာနိတန်တာဘာဝဒီအချက်လက်နဲ့ကန့်ညီမှာဝိပါကတတိဖြင့်ခြေစုံပြုနိုင်တယ်နိရောဓဟာလှုပ်ရှားမှုမရှိရဘူးတန်တာဘာဝငြိမ်သက်နေရမယ်ဒီငါးရည်နဲ့ပြည့်စုံဝိဝိပါကတတိဖြင့်ခြေစုံပြုနိုင်တယ်ဒီလိုမှတ်မယ်ကံအောက်ကိုဆက်ကြည့်မယ်ကံနဲ့ဝိပါကကိုတွဲဆက်ခြင်းဒါလေး အရိယဝိပါကဆိုအကျိုးတရားတွေပေါ့နော်ကုသိုလ်ကျိုးရှိတယ်အကုသိုလ်ကျိုးရှိတယ်အတိတ်ကဘုန်းကြီးတို့ကုသိုလ်ကံတွေပြုလုပ်ခဲ့ကြတယ်အတိတ်ကုသိုလ်ကံတွေပြုလုပ်ခဲ့တဲ့အခါကျတော့ဒီဘက်မှာအကျိုးရာတွေကုသိုလ်ကျိုးအတိတ်ကုသိုလ်တွေကများတဲ့အခါကျဒီမှာအကျိုးဘက်တရားလည်းများတော့ပေါ့နော်ကုသိုလ်ရဲ့အကျိုးဘက်က29ပါးကာမစာယုတ်ပေါ့အတိတ်ကအကုသိုလ်ကံတွေပြုခဲ့တဲ့အကုသိုလ်စေတနာတွေကြောင့်ဒီမှာ အကုသလဝိပကခုနှစ်ပါးနော်ကုသိုလ်ဂျုံနဲ့အကုသိုလ်ဂျုံဒီလိုကွာခြားတယ်နော်ဒါကြောင့်မို့ကုသိုလ်အကုသိုလ်တွေပြုလုပ်ခဲ့မိရင်ဟုတ်လားဒီအကုသိုလ်တွေကိုကိုကနော်အကျိုးပေးခွင့်မရအောင်နေတော့နော်ဒါပြုလုပ်လို့ရတယ်ပေါ့အကုသိုလ်ဆိုတော့ဘုရုဇင်သာမိုင်းနဲ့ကျိုးလို့မိပါပဲဒါတွေအတွက်ဝမ်းနည်းစရာပူဆွေးစရာစိတ်ပြက်စရာမလိုဘူးဒါတွေကို ကင်းလွတ်ခွင့်ရအောင်အကျိုးပွဲပွဲရနေတော့လောက်နိုင်ဘာဖြစ်လို့လဲကုသိုလ်အားကောင်းတော့ဘုန်းကြီးတို့အရင်ဘက်တည်းကပြောခဲ့ပြီကုသိုလ်တွေအကျိုးပွဲပွဲမရအောင် အားနေတော့ဘယ်လိုလုပ်ရမလဲဆိုရတော့ဒီပြောခဲ့အကြောင်းအောက်မှာဆက်ကြည့်မယ်အကျိုးကောင်းကိုလိုချင်အကြောင်းကံကောင်းအောင်ပြုကံနဲ့အကျိုးကံနဲ့အကျိုးဟာတခြားစီခွဲခြားထားလို့မရဘူးကံရှိရင်အကျိုးရှိမှာ နော်ဘုန်းကြီးတို့တွေမှာကရဟနာမဖြစ်သေးတော့ကံနေရာပြုလုပ်မှာပဲကံနေပြုလုပ်တိုင်းပြုလုပ်တိုင်းတော့အကျိုးလာမှာပဲနော်ကုသိုလ်ကံလုပ်ရင်ကုသိုလ်ကျိုးရမှာပေါ့အကုသိုလ်ကံလုပ်ရင်တော့အကုသိုလ်ကျိုးရမှာရဟန္တာများမှသာလျင်ဒီကံတွေကမဖြစ်တော့သူတို့ကြရဟန်းတော်များရဟန္တာများဘုရားရဟန္တာများဒီကံတွေမပြုပြုလုပ်ပေမဲ့လည်းသူတို့ကတော့ကြောင်းကျိုးကလွတ်တဲ့ ပြုကမြဖြစ်တဲ့ကရိယာပဲဖြစ်သွားတော့အဲဘုရုဇဉ်သောတာပန်တရားကနာဂံတိုင်ကတော့ပြုလုပ်တဲ့ကံအားလျော်စွာအကျိုးတွေကလာမှာပဲဘုရုဇဉ်မှန်တော့အာကုသိုလ်တွေဖြစ်များတော့ဗောဗျာအရိယာမှန်တော့သောတာပန်တရားကံအနာဂံဆိုရင်တော့ကုသိုလ်တွေဖြစ်များတော့လူတို့ကိုသုံးတဲ့ကုသိုလ်လို့ကိုယ်ကိုယ်ပြပြခြားခြားနာနာမှာနောက်ဘုရုဇဉ်ဖြစ်ပေမဲ့လို့လည်းတရားနဲ့နေကြမယ် တရားတွေသင်နေမယ်သင်ထားတဲ့အတိုင်းကျင့်ကြအထုံနေမယ်ဘုန်းကြီးကလည်းသင်ပေးမယ်သင်ပေးတဲ့အတိုင်းဘုန်းကြီးကိုယ်တိုင်လည်းကျင့်ကြအထုံနေအဲ့ဒါဆိုရင်တော့ဒါကအောင်ကျိုးတွေဖြစ်နိုင်တော့ဘောနော် ကုသိုလ်တွေဖြစ်နိုင်တော့ကုသိုလ်ကံတွေဖြစ်ရင်ကောင်းကျိုးတွေရတာပဲပြီးတော့အကျိုးလိုချင်ဗာလဲကံကိုမလွဲမသွေပြုရမှာပဲနော်ကံပြုပြီးမှသာလေအကျိုးဆိုတာရတာပဲနော် ပြုပြီးလေဟုတ်လားကုသိုလ်ရှင်ဘုရားသောတော်မတရားနာဘုရားကိုပြုလုပ်ထားတဲ့ကံနဲ့ညင်းပယ်လို့မရဘူးဒီကျိုးကတော့ခံစားမှာပဲမကောင်းတာလို့ရင်မကောင်းကျိုးကတော့ရမှာပဲကောင်းတာတွေလို့ရင် ကောင်းကျိုးဘလို့မှပုံလို့ရှောင်လို့မရဘူးလွတ်ပြီးတော့ကြောက်ပြီးတော့ပုံနေရှောင်နေမလွတ်ပါဘူးအဲ့တော့ဒီကံတွေကိုဘာနဲ့လွတ်ရမလဲကြောက်လို့ပုံရှောင်လို့မလွတ်နိုင်ဘူးအကျိုးကိုမလွတ်ခြင်းမှာဘာလဲဒီကံကိုညံဖြင့်ပယ်တတ်နိုင်ရမယ် တရားတွေအားထုတ်တဲ့အခါကျဒါကြောင့်ဉာဏ်နေအဆင့်ဖြစ်အောင်တော့တော့ဘောနော်ဝိပဿနာဉာဏ်နေဖြစ်အောင်အထုတ်ဝိပဿနာဉာဏ်နေဖြစ်လာရင်ခုနကအကုဒုက္ခဏီဟာသူအတိုင်းနာနဲ့သူပေါ့ဗျာဖြည်းဖြည်းချင်းပယ်တတ်သွားမှာရောတရားအထုတ်တဲ့အခါကျရင်ဒီဉာဏ်ဖြစ်အောင်အထုတ်ဉာဏ်ဖြစ်အောင်အာမထုတ်နိုင်တော့နော်ဒီပြုလုပ်ထားတဲ့ကံတွေကတော့ပဲပယ်တတ်လို့ရအကျိုးတွေ လိုချင်ပါဘူးဆိုတော့မရဘူးနော်ပြုတ်လောက်ထားတဲ့ကံအကျိုးတွေကိုမဖြစ်ချင်ပါလို့လဲဉာဏ်ဖြစ်အောင်အထုံးနော်ဓမ္မဆိုသုဒ္ဓဗျာဉာဏ်စာရီသင်ယူဓမ္မတွေသင်ယူသင်ယူတဲ့အတိုင်းကျင့်ကြံကျင့်ကြံနေတဲ့ကံကြံတမာရီလောက်တွေမကျင့်နိုင်ရဘူးနော်တော်တော်များများဟိုတမာရီ level လောက်တွေမဲ့မဲ့ရပြီပို့ရပြီဒီလိုထင်တတ်တယ်ဒါလည်းတမာရီရတာငြိမ်းချမ်းတာလက်ရှိဘဝမှာလည်းငြိမ်းချမ်းနေတာအိမ်မှာမဲ့ရပြီပို့ရပြီထင်တယ် ဉာဏ်ဖြစ်မှဒီကိလေသာတွေကပယ်တတ်နိုင်ကံကြိုးတွေကိလေသာတွေပယ်တတ်နိုင်ဉာဏ်မဖြစ်ပဲပယ်တတ်နိုင်အဲတော့ကံလန်းပေါ့ဉာဏ်နဲ့မပယ်တတ်နိုင်ကံလန်းတတ်တယ်ပေါ့အကုသိုလ်ကနေလောက်ထားတယ်အကုသိုလ်ကနေလောက်ထားတယ်ဒါကံလန်းဒီကံလန်းလောက်နေသမျှကာလဘုန်းကြီးတို့တန်တရားဆက်ကွင်းအတွင်းမှာဘာဖြစ်လဲလူနာပြည်မှာချမ်းသာမျိုးမျိုးဆင်းရဲဘုံဘုံအကျိုးတရားတွေကဆင်းရဲဒါတွေပဲခံစားရမှာလေ ကုသကံတွေလောက်ထားမယ်အာကုသကံတွေလောက်ထားမယ်ပုဏာသေးဆိုတဲ့ဝါသံတရားဆက်လဲနေအောင်ပါပဲလူဖြစ်လိုက်ကုသကံတွေလောက်ရင်လူဖြစ်လိုက်နောက်ဖြစ်လိုက်ပြမဖြစ်ဒီချမ်းသာမျိုးမျိုးခံစားမှာအာကုသကံတွေလောက်ထားရင်ဘယ်ဘုံတွေအစင်းစင်းဖြစ်ခံစားနေမှာဒါတွေပဲဒီကျိုးပဲလေကုသကံလည်းလည်းကုသကံအကျိုးဆုံးတာအာကုသကံလည်းအာအကျိုးဒါပဲဆုံးဒီတဲ့ဟိုမရနိုင်ဘူးပေါ့ လွတ်မသွားအောင်ဒီတဲ့ဘက်လဲနေမှာပေါ့ညံလန်းပေါ့နော်ညံလန်းသွားမယ်ဇာဏလည်းရှိတာပေါ့ကံလန်းဇာဏညံလန်းဒီမှာတော့ကံလန်းနဲ့ညံလန်းပဲပြောသွားတော့ဒီတရားတွေအထောက်ရမယ်တမာရီလောက်တင်ရပ်နေအောင်ဇာဏဆိုတော့ဇန်တမာရီရအောင်အထောက်တာပါပဲဇန်တမာရီလောက်တင်ခြေနှက်နေရမှာမဟုတ်ဇန်တမာရီကနေတဆင်သွားကံနေပြုတ်လုပ်ခဲ့ပြီကုသိုလ်ကံနေပြုတ်လုပ်တယ်ကုသိုလ်ကံနေပြုတ်လုပ်တဲ့အခါလဲ ဒီကုသိုလ်ကံလေးနဲ့ရပ်နေရမှာမဟုတ်ဘူးလူဘဝလူကောင်းနတ်ကောင်းဖြစ်တရားတွေအထုံနေအောင်ကြိုးစားတယ်မြမဘဝရောင်းနေတရားတွေအထုံဒါကဘုန်းကြီးတို့လူဘဝလူလောကတွေအထုခံဒါမှဟိုဘယ်ဘဝရောက်ရောက်အထုခြင်းနဲ့စိတ်ဆုံးပေါက်တာအဲလူဘဝလူလောကတွေကအာမတုတ်တောင်းနတ်ဘဝနာလောကဘောနော်ဘုရားနတ်တွေမြမတွေလည်းတွေ့ကြုံတာပါဘုရား သူတို့ကတော့တွေ့ကြုံမှုခွင့်လွှမ်းများဒါပေမဲ့လို့လည်းဒီစိတ်ဝင်စားတဲ့စိတ်ဝင်စားတဲ့နတ်တွေပြမာတွေအများကြီးကြံတော့ငကိုတုန်းကကိုကဘဝတစ်ခုရာတွေကသူတော်ကောင်းတရားတွေတွေ့တွေ့တဲ့အခါမှာကိုကကြိုးစားအထုတ်ခဲ့ဖို့မှအိမ်မှာလေကြိုးစားအထုတ်ခြင်းနဲ့စိတ်ပေါက်တာဟုတ်အခုကဲဒါတော့ဘုန်းကြီးတို့မြင်နိုင်တဲ့ပုံဘဝဒီကိုယ်ပုံဘဝပဲကြည့်ကြအောင်ပေါ့ကိုယ်ပုံဘဝကြည့်လိုက်လို့ရှိရင် လူပေါ့လူဆိုတော့ခုတော့တရားတွေနာခွင့်ရမယ်လေ့လာခွင့်ရမယ်လေ့လာမယ်ဒီအခါကြပါလေလေ့လာခွင့်ရတဲ့အတိုင်းဘုန်းကြီးကကျင့်ကြအထောက်ပါမှာပေါ့လေ့လာခွင့်ရလို့ကျင့်ကြအထောက်ကျင့်ကြအထောက်ဒီအခါကြတော့ဝိပဿနာဉာဏ်ဖြင့်အထောက်ဝိပဿနာဉာဏ်နဲ့တစ်ဆင့်ချင်းမဲ့ညာဖွဉာဏ်ရသွားမှအဲ့ဒီကြမှာဉာဏ်လန်းကြတော့နိဗ္ဗာန်ဆိုတဲ့တန်တိသူကအဆုံးရှိတော့ ကံလန်းကြတော့တန်တရားလဲနေမှာလေဘဝတန်တရားအဆုံးမရှိဘူးလဲနေဉာဏ်လန်းနဲ့သွားနိဗ္ဗာန်ရောက်သွားရင်တော့ဆုံးသတ်သွားတော့နောက်တော့ဘဝဆင်းရဲတွေမဖြစ်တော့အဲ့ဒီလောက်ထိကြိုးစားမှာပေါ့နော်အဲတော့အောက်ဆက်ခြင်းဝိပါကတတ္တရားအကျိုးတရားကိုနောက်ခွဲခြားပါက ကုသိုလ်ကျိုးအကုသိုလ်ကျိုးနှစ်မျိုးရှိတယ်ကရိယာရာတော့ကရိယာဆိုတာတော့အကျိုးမရှိ အကြောင်းကျိုးမှလွတ်တဲ့တရားပေါ့အကျိုးမရှိပဲပြောအဲတော့ ကုသိုလ်သောကံကို ပြုလုပ်လိုက်ရင်ဟုတ်လားကုသလဝိဘက်29ခုသောကောင်းကျိုးရတယ်နော်ကောင်းကျိုးတွေအများကြီးပဲကုသိုလ်ကျိုးတွေအများကြီးပဲနော်ဒါတော့ကိုလို့ရင်လို့တော့ပိုင်ဆိုင်နော်တကယ်လို့အကုသိုလ်တွေလို့အကုသိုလ်ကံတွေလို့ရင်လည်းဆိုးကံတွေပြုထားရင်လည်းဆိုးကျိုးတွေကလာမှာပဲရင်းလို့ပြုလို့မရဘူးအကြောင်းကံတွေပြုလုပ်တဲ့ပြုလုပ်တဲ့ပုံကိုယ်တိုင်းကဒီကျိုးတွေကခံစားမှာပဲဒါပေမဲ့ဟုတ်လား အကျိုးတရားတိုင်းတော့အကောင်းကြီးလည်းမဟုတ်ဘူးနော်ကောင်းတဲ့အကျိုးလိုချင်ရင်တောင်းတနေလို့လည်းမဖြစ်ဘူးအကြောင်းကောင်းကောင်းအထုံမှနော်ဒီနေရာပြောနေကုသိုလ်ကံနေဖြစ်အောင်အထုံမှအဲဒီအကြောင်းကံကောင်းနေတာရှာမှာပေါ့နော်အောက်မှာဆက်ကြည့်မယ်ဆရာတော်တွေမိတ်ထားတာ ရှေးပညာရှေးကကောင်းလို့ခုကောင်းပါသည် ခုကောင်းနောင်ကောင်းပါလိမ့်မည်ရှေးကကုသိုလ်ကံတွေလောက်ခဲ့လို့ဘုန်းကြီးဒီဘက်ဘဝမှာကောင်းမှုနေရတယ်သူတော်ကောင်းတရားတွေသင်ရတယ်သူတော်ကောင်းတရားတွေကြားနာဝင်ရှိတယ်ကျင့်ကိုရတယ်ရှေးတုန်းကကုသိုလ်တွေလောက်ခဲ့လို့ခုမှလည်းအဲကုသိုလ်တွေလောက်ခဲ့ရင်ရှိကကောင်းလို့ခုကောင်းပါသည်ခုကောင်းနောက်ကောင်းပါလိမ့်အခုလိုကောင်းတာတွေလုပ်နေလည်းပဲဟုတ်လားကောင်းတဲ့ နိဗ္ဗာန်ကိုအကျိုးပေးမှာပေါ့ရှေးကဆိုလို့ခုဆိုသည် တချို့ကျတော့ရှေးကလည်းဆိုခဲ့တယ်အခုလည်းဆိုနေတော့မယ်နော်ရှေးတုန်းကဆိုရတယ်မကောင်းတဲ့လောက်တဲ့ဇေယဝါဒနာပါလို့အခုလည်းမကောင်းတာကြီးလောက်ဖို့ပဲသူကစိတ်ကတန်းနေတာပေါ့အဲ့တော့မကောင်းတဲ့လောက်ဖို့ပဲမကောင်းတာလောက်ဖြစ်တော့ပေါ့ခုဆိုနောက်ဆိုပါအဲ့ဒီလုံးနဲ့ဘဝတွေအဆိုးတန်နေရလဲမှာပေါ့အကောင်းတန်နေရတော့နိဗ္ဗာန်မှာဆုံးတာဆိုးတန်နေရတော့ ဘယ်တော့မှဆုံးတတ်ဆုံးမတတ်နိုင်ဒါကြောင့်မို့ဘုန်းကြီးတို့ကိုယ်တဏ္ဍာမှာအကောင်းတန်တရားလဲပြီးနိဗ္ဗာန်ရောက်သွားဖို့သူတို့ကောင်းတရားတွေမပြတ်ကျင့်ကြံဖို့လိုတယ်အဲ့ဒီလိုမပြတ်ကျင့်ကြံနေတော့ဒီဆိုးတရားတွေကိုယ်တဏ္ဍာမှာဖြစ်ဖို့ပေါ့ဗျာပြီးတော့အောက်ဆက်ကြည့်မယ်နော်ုသိုလ်ကံရဲ့အကျိုးထက်ဖွံ့ဖြိုးစေရန်ဒါလေးကြည့်မယ် ဒီကုသိုလ်ကံတစ်ခုပြုလို့ရင်ဒီကုသိုလ်ရဲ့အကျိုးတွေရရှိရရှိတာပေါ့ဒီဟာအဲ့ဒီအကျိုးတွေဟာထက်တန်ဖွံ့ဖြိုးတဲ့အကျိုးအားနဲ့ပိန်လီတဲ့အကျိုးဆိုနှစ်မျိုးခွဲတယ်ပေါ့နော်အဲ့ဒီလိုနှစ်မျိုးကွဲပြားရရင် အကြောင်းကတော့ဒီကုသိုလ်ကံတွေပြုလုပ်တဲ့အချိန်ကာမှာအသိဉာဏ်ပါမှုမပါမှုဒါနဲ့ကွဲသွားတာထက်တန်တဲ့အကျိုးဖြစ်ခြင်း ဉာဏ်ပါပြီလို့ပေါ့ထက်တာနဲ့ကြိုးတတိဉာဏ်ပါတဲ့သဘောပါပဲနော်အခုဘုန်းကြီးစတင်ပေးတယ်ဉာဏ်ဖြစ်အောင်သင်ပြရမယ်ဉာဏ်နဲ့ဉာဏ်ပါတဲ့တတိမျိုးနဲ့သင်ပြရမယ်ကြားနာတဲ့ပုဂ္ဂိုလ်လည်းဉာဏ်ဖြစ်အောင်နာမယ်ဉာဏ်ရှိအောင်နာမယ်သိဉာဏ်ရအောင်နာရမယ်ဒါမျိုးပေါ့အဲ့ဒါဆိုရင်တော့ဟုတ်လားကိုပြုလုပ်ထားတဲ့ကုသိုလ်တွေကထက်တန်းကြကုသိုလ်ထက်တန်းကြတဲ့ကုသိုလ်ဖြစ်တော့ဟွန်း အောက်မှာဆက်ကြည့်မယ်တော်မျိုးဆရာတော်ဘုရားရည် ကုသိုလ်ကံတွေခွဲတာကုသိုလ်ကံတေးကုသိုလ်ထွေးကုသိုလ်ကုသိုလ်ပြုစဉ်ကံကြိုးမြင်ဉာဏ်ရှင်ကံကြိုးမြင်သည့်ဉာဏ်ရှင်ပြီး တေးကုသိုလ်ကိုတေးကုသိုလ်ဉာဏ်ပါတဲ့ကုသိုလ်ဉာဏ်ပါတဲ့ကုသိုလ်ကံကံအကျိုးကိုလည်းသိမြင်ရမယ်ကံကံသိမြင်တဲ့ဉာဏ်ပါရမယ်ပေါ့ဗျာအဲဒီကပြောရရင်တော့ဉာဏ်ပါတဲ့ဉာဏ်နဲ့ ညာပါတဲ့ကုသိုလ်မျိုးပြောရင်ပါဒါတိဟိကုသိုလ်စာပေသင်သင်တရားဟောဟောအလူဒါနာလုပ်လို့တိလာပဲစောက်တီစောက်တီတရားပဲအာထုအာထုညံဖြစ်အောင်အာထုဒါဆိုတိဟိကုသိုလ်ဖြစ်တော့ကုသိုလ်ပြုစဉ်ကံကြိုးမြင်သည့်ညံမရှိ တွေကုသိုလ်ခေါ်ကံကံရဲ့ကြိုးမြင်သည့်တဲ့ညံမပါဘူးတွေကုသိုလ်ဒါကတော့ကံကံကြိုးဆရာတို့ရဒီကထားပြတကယ်တမ်းကျတော့ ကံကံအကျိုးမြင်သိဖို့လိုသလိုဘာကုသိုလ်သီလကုသိုလ်မှလည်းမသီလတာစောင့်တည်တဲ့ဉာဏ်လေးနဲ့စောင့်တည်ဖို့ပြီးဆိုဉာဏ်ပါပဲနဲ့စောင့်တည်တော့ဒီသီလပြည့်စုံဖို့ခက်တော့ဒါနလည်းဒီတိုင်းပါဝနာလည်းဒီတိုင်းပါပဲဉာဏ်မပါတဲ့ကုသိုလ်မျိုးဆိုရင်ဒွေဟိကုသိုလ်ခေါ်တယ်ပြီးတော့ဒီတိဟိကုသိုလ်မှလည်းထပ်ခွဲတယ်တိဟိဥက္ကဋ္ဌကုသိုလ်တိဟိဩမကကုသိုလ်တိဟိဥက္ကဋ္ဌကုသိုလ်ဆိုတော့က ကုသိုလ်ပြုနေတဲ့ခါမှာရှေ့မှာလေကုသိုလ်တွေဖြစ်အောင်ပြီးသွားတယ်ခုဘုန်းကြီးတို့တရားသင်ပေးနေတဲ့ခါအဲရှေ့မှာလေကုသိုလ်စိတ်နဲ့ဟုတ်လားဟောသင်တဲ့ပုဂ္ဂိုလ်တွေနာယူတဲ့ပုဂ္ဂိုလ်တွေဟုတ်လားနားလဲပါစေတတ်သိပါစေကိုယ်တကူတရားနဲ့မျောလင့်မပြေပါဘူးပေါ့မျောလင့်လောဘနဲ့မျောပြုတ်နေမယ်အတဝူတယောက်ထိခိုက်ပြောင်းနေဒါအကုသိုလ်တွေပါအောင်ရှေ့မှာလေကိုကဒီ အများသိဖို့ကျင့်ဖို့ဆိုရင်ရွယ်ချက်လေးတွေကုသိုလ်စိတ်လေးတွေစိတ်စေနာလေးထားပြီးလို့လုပ်ရတာရှေ့မှာပြည့်နောက်မှာပြည့်ကုသိုလ်တွေခြံရံပြီးတော့ကုသိုလ်တွေအတူပါကုသိုလ်စိတ်စေနာတွေအတူပါပြီးပြုလုပ်တဲ့ကုသိုလ်မျိုးဥက္ကဋ္ဌကုသိုလ်ပဲရှင်းအောင်နဲ့တာအကုသိုလ်တွေဟုတ်လားဟိုကုသိုလ်တော့လုပ်ပါရဲ့လောဘတွေနဲ့တကူတရားမြုပ်လင်းပြီးလုပ်နေမယ်တယောက်တယောက်ဒေါသတွေနဲ့ပြောနေမယ် မာနတွေနဲ့ပြောနေမယ်ဝေဖန်နေမယ်ပုတ်ခတ်နေမယ်ဒါကြရှင်းတော့မှအကုသိုလ်တွေခြံညမ်းနေတဲ့အတွက်ဩမကကုသိုလ်လို့ခေါ်တယ်။ဉာဏ်တော့ပါတယ်ပြုလုပ်တဲ့ထိုက်တာရှေးရောနောက်ကောသူကဘာဖြစ်လဲဆိုအကုသိုလ်တွေအကုသိုလ်တွေပါနေအေဥက္ကရာကုသိုလ်ခေါ်တယ်။ရှေးရောနောက်ကောမှာအကုသိုလ်တွေမဖြစ်အောင်ကုသိုလ်စိတ်ထားပြီးတော့ ရှေးဟောနောကကုသိုလ်ပြုနေတဲ့ခိုက်တော်မှာလောဘဒေါသမောဟမာမာနာတွေပါပြီးတွဲပြီးလှုပ်တဲ့ကုသိုလ်မျိုးဆိုအကုသိုလ်ခြံရံနေလို့အဲ့ဒါကျတော့ညံ့နေတဲ့အကုသိုလ်ခေါ်ပါဒါကြောင့်မို့ရှင်းအောင်နဲ့ရကုသိုလ်ညဥက္ကကုသိုလ်ဥက္ကအမြခေါ်ရှင်းအောင်နဲ့တံအကုချံညံ့ဟာဩမကခေါ်တော်မျိုးမာကနောဆရာဘုရားမိတ်သွားတယ်ပေါ့ သိုးစရာတွေတော်တော်များများကြံနေတယ်ဝင်ဒီလောက်နဲ့ပဲသိမ့်မယ်နော်နောက်မှတရားလေးတွေဆုံးသတ်ပေးမယ်ယုံနေတဲ့ချိန်တွေအများကြီးကုန်တော့မှဒီနေ့ဒီလောက်နဲ့ပဲသိမ့်ကြအောင်ဒီနေ့ဟောပြောဆွဆုံးမှတရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်ပညာပုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြစေ။သာဓုသာဓုသာဓုပါဗျာ။